ခုလာစုပ်ကြည့်ရနေကဒီကနခသုတ်တန်တရားအဆုံးမှာမြတ်စွာဘုရားဤတပိပါဝကပေါင်း1250ဝေလူဝန်ကျောင်းတော်မှာသူဝေးမိလို့

ညာတော်ရည်အတွက်တွေအားလည်းရှိရှိပြားတွေမှာဆိုမနာများပါတယ်ပေါင်းနဲ့သိန်းနဲ့ချီပြီးတော့များခဲ့ပါတယ်အခုဂေါရမနတ်စွာဘုရားလက်ထက်မှာတော့အဲဒီပထမဆုံးပါဝကပါဏိပါဒသတိပါဝကစည်းဝေးဟာ1250ပဲရှိပါတယ်အဲဒီသာဝကတာဏိပါဒတတိသာဝကအစည်းဝေးဆိုတာဗာမန်ပုဂ္ဂိုလ်တွေစည်းဝေးတာမဟုတ်ဘူးသူက

ဘိညာဉ်6ပါးနဲ့ပြည့်စုံတဲ့ယဟန္တာတွေအကုန်လုံးသာလဘိညာဉ်ယဟန္တာကြီးတဲ့ပဲဒီယဟန္တာတွေဟာလည်းအစည်းအဝေးလုပ်ရအောင်လို့သင်ခေါ်ယူရတာမဟုတ်ဘူးသူ့လိုလိုရောက်ပြီးတော့လာတဲ့အခါမှာစည်းဝေးမိတာပဲဒါမှလည်းပဲသိပြည့်ရည်တွေမဟုတ်ဘူး မာရနှခနဲ့ရှင်တဲ့တဘူရဲလာကြီးနေလည်းဖြစ်ပါတယ်အင်္ဂါ၄ပါးညီရတယ်တဲ့အဲ့ဒါတည်းကဘာဝကပါဏိပါဒအင်္ဂါ၄ပါးအဲဆောင်းမှုကလေးတွေညာဆိုပြီးပါရေခေထဆိုကြအောင်လေဆိုမာကရှင်ရဲ့တဘူရဲကျုံစဲလာပြီးမှာတဲ့မာကနှခနဲ့ရှင်တဲ့မာကနှခနဲ့ သန်းဆိုတာလာပါလေလာနဲ့ရှင်တဲ့အဲဒီသကောင်သကောင်ရာအချိန်မှာမာရနဲ့ခါနဲ့လာနဲ့ရှင်ပြီးတော့နေတဲ့တပူရဲလာရှင်နေလေကြည်ရမယ်လာအင်္ဂါတခုကိုတိုင်ဆိုရမယ်မာကရှင်မြေမာကရှင်မြေတပူတွေတပူတွေကျုံစေလာပြီမှာ မာကရှင်မြေမာကရှင်မြေတဘူရဲတဘူရဲကျုံစဲလာပြီမာကျုံစဲလာပြီမာမာကရှင်မြေမာကရှင်မြေတဘူရဲတဘူရဲကျုံစဲလာပြီမာကျုံစဲလာပြီမာမာကရှင်မြေတဘူရဲ မှာအာရသင်ရဲ့သဘောွယ်ယုံတဲ့သာတိမှာမာရသင်ရဲ့သဘောွယ်ယုံတဲ့သာတိမှာအဲ့ဒါကအင်္ဂါတစ်ခုမပင့်ခေါ်ရပင့်ပင့်ခေါ်ရတာမဟုတ်ဘူးတဲ့ဒီသင်္ဃာတွေဟာဘုရားကာလအစည်းအဝေးတွေမှာလို့ရှိရင်တော့အစည်းအဝေးတွေဆိုတာပင့်ရခေါ်ရတယ်

မြတ်စွာဘုရားဤသာဝကသာနိပါဒတည်းဇီဝပြုရမှာတော့ဘာမှအချက်မပေးရဘူးသူ့အလိုလာကြမပင့်ခေါ်ရတဲ့အဲကမှဘယ်သူမှမပင့်ရမခေါ်ရပဲနဲ့လာရောက်ကြသည်ဒီပုဂ္ဂိုလ်တွေလည်းတမာပုဂ္ဂိုလ်တွေမဟုတ်ဘူးတဲ့သာလာဘိညာဘိညာ6ပါးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေအမှန်တရားဝေကြီးကလည်းပဲဘိညာနဲ့ပြည့်စုံနေတော့သဘောအိဒီပါနဲ့ယုတ်နဲ့ကြွလာကြတာပါပဲ။ ဝိပဿနာစွာပြလည်းတဲ့တုန်းကဆိုလို့ရှိရင်ဒီတသိန်း6000သော8000သောရဟန်းတော်တွေကစည်းဝေးတာပဲတသိန်း6000သော8000သောရဟန်းတွေကဒါတွေကလည်းပဲဇဝူရိကျွန်းအနှံ့ပြဟိုထိုတို့မျိုးရွာတွေမှာနေနေကြ6နှစ်မှတစ်ကြိမ်စည်းဝေးတယ်ဆိုတာကို6နှစ်တစ်ကြိမ်စည်းဝေးတော့ 6နှစ်ကြာတဲ့အခါကျလို့ရှိရင်အဲ့ဒီကိုယ်တော်တွေတကူတကူနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေလည်းပဲတကူနဲ့ကြွလာကြ။တကူနဲ့မပြည့်စုံတဲ့ပုဂ္ဂိုလ်တွေလည်းနတ်တွေနတ်တွေကတကူနဲ့ပင့်လာတယ်ဆိုတဲ့အဲ့ဒီလိုကြွရောက်လာကြ။အဲ့ဒါကဥပုပ်ကြီးက။အဲ့ဒီပထမဆုံးဘာငါအစည်းဝေးမှာဆိုလို့ရှိရင်တော့ဒီလိုမပင့်ရဘူးသူကသူတခါတည်းကြွလာ။မပင့်ခွာရလာရောက်ကြဆလာပင်ကြီးတာတဲ့ဆိုရမယ်။ မပင့်ခေါ်ရမပင့်ခေါ်ရလာရောက်ကြလာရောက်ကြသလဗိညိတာသလဗိညိတာမပင့်ခေါ်ရမပင့်ခေါ်ရလာရောက်ကြလာရောက်ကြသလဗိညိတာသလဗိညိတာမပင့်ခေါ်ရမပင့်ခေါ်ရလာရောက်ကြလာရောက်ကြသလဗိညိတာသလဗိညိတာမပင့်ခေါ်ရ လာရောက်ကြသာလာပင်ကြီးသာရပိမောရာလာရောက်ကြသာလာပင်ကြီးသာရပိမောရာလာရောက်ကြသာလာပင်ကြီးသာအဲ့တော့အင်္ဂါ၃ပါးရပါရိတဘောရလာခြင်းနဲ့ဖြစ်ချင်းမပင်ခေါ်ပဲနဲ့ကြွားရောက်လာခြင်းသာလပညာညာနာပုဂ္ဂိုလ်ကြီးသူဝေးမိခြင်းတို့အင်္ဂါ၃ပါးရတယ်

ယဟန္တုယဟန္တုပေါင်းစုမိလေယာပေါင်းစုမိလေယာအေဟိဘိက္ခုအေဟိဘိက္ခုယဟန္တုယဟန္တုပေါင်းစုမိလေယာပေါင်းစုမိလေယာအေဟိဘိက္ခုယဟန္တုပေါင်းစုမိလေယာအေဟိဘိက္ခုယဟန္တုပေါင်းစုမိလေယာအေဟိဘိက္ခုယဟန္တု

ဆိုပါဏိပါဒပါဏိပါဒဘာဝကဘာဝကသုံးရလေးရင်ကသုံးရလေးရင်ကပါဏိပါဒပါဏိပါဒဘာဝကဘာဝကသုံးရလေးရင်ကသုံးရလေးရင်ကပါဏိပါဒပါဏိပါဒဘာဝကဘာဝကသုံးရလေးရင်ကသုံးရလေးရင်ကပါဏိပါဒ

မရောက်ဘူးတဲ့ပုဂ္ဂိုလ်တွေတော့အထူးဖြစ်နေမှာပေါ့လေရောက်ဘူးပြီးသားပုဂ္ဂိုလ်တွေဆိုရင်တော့အရင်ကဟာတွေထပ်ပြီးတော့ကြားနာရမှာပဲဒီဩဝါဒပါတိမောက်ကိုမြတ်စွာဘုရားများရှေးဥစွာသာပြီးဩဝါဒပေးအသက်တမ်းရှည်တဲ့အခါကာလမှာဆိုလို့ရှိရင်မြတ်စွာဘုရားတွေဟာဒီဩဝါဒပါတိမောက်နဲ့ပဲဆုံးမဩဝါဒပေးတာဝိနိဒိခါဘုရားလို့ ကျေကျေပြန့်ပြန့်မပြင်းညက်ခဲ့ဘူးယောဝါဒပါတိမောက်ဒီပင်လည်းဝီနည်းပဲသူကဒါလေးသုံးဖို့ပဲရှိတယ်ဒီသုံးဖို့ကလည်းတိတိကျကျကျင့်ရမယ်ဆိုရင်သူမလွယ်လာဘူးဝိသင်းလိုပဲသူကဒီဂျိမ်းဂျိမ်းဂျိမ်းပါလာမှာဂျိမ်းဝါဒမှာ၅ပါးသီလပဲရှိတယ်ဒီ၅ပါးသီလကလည်းကျင့်မှုကစိတ်တော်လေးသူ၅ပါးသီလအဲမနာကျင့်နိုင်မှုသူကလူရည်စင်ပြည့်ပြည့်စုံစုံမကျင့်နိုင်မှုသူတို့ဂျင်းရားတွေတောင်မှပြည့်ပြည့်စုံကျင့်မှုကတော့ခရင်ပါတဲ့သူ ငါးပါးသီလကပညာထိုင်တာသူသာသူကအလုံးစုံပညာထားတာကိုသူကအပရိခဆိုရင်မသိသိရဘူးဆိုပြီးပြီးပလီဘောရတွေဘာမှမရှိအောင်သူကအကုန်လုံးလုပ်လိုက်တာပေါ့အကုန်လုံးလိုက်တော့သူကကိုယ်မှအဝတ်တောင်မှမိုးရဘူးဟာသူကတော်တော်တောင်းလေးပါတယ်ဒါကပါဏာတိပါဒဆိုရင်မြင်သူသာ

သူကလည်းပဲမလွယ်ပါဘူးသိက္ခာပုဒ်သုံးပုဒ်အဲဂါထာသုံးပုဒ်သာဆိုတယ်သူကမနာကျေပြမှာလေအဲဒီဩဝါဒပါတိမောက်တရားတော်ကိုမြတ်စွာဘုရားကပါဝကတဏိပါဒပါဝကအစည်းဝေးကြီးမှာဟောကြားပါတယ်အခုဘုန်းကြီးကဒေသနာအစဉ်တိုင်းလိုက်ဟောလာတော့ဓမ္မကဓမ္မစကြာတရားအဲဒီကအနတ္တလက္ခဏာသုတ် အဲဓမ္မစကြာတရားပြီးတော့ဝိနတလက္ခဏာ၃မျိုးသူဓမ္မစကြာတရားပြီးတော့ကိုဇိမဝတ္တသုတ်တံအဲဒီညမှာဟောတာနောက်မှအနာတလက္ခဏာသုတ်အဲဒီကနောက်ကိုအာရိတသုတ်တရားတွေအစဉ်တိုင်းဟောလာတာအဲဒီကနောက်ကိုရှင်သာရိပုတ္တရာဝိပဿနာရှုတဲ့အနုပရသုတ်နောက်ဒီကနခပရပိုက်ကိုဟောတဲ့ဒီကနခသုတ်တံအစဉ်တိုင်းဟောလာတာ ဒီတိုင်းဟောလာဆိုတော့အခုကသာဝကတာဏိပါဒမှာမြတ်စွာဘုရားရှိဥစွာဟောတဲ့ဩဝါဒပါတိမောအလှည့်ကရောက်နေတယ်ဟုတ်ဒီဩဝါဒပါတိမောကိုခေါ်ရအဲဒီဩဝါဒပါတိမောကိုဟောကြားတဲ့အခါကာလမှာခုနပြောတဲ့အတိုင်းအင်္ဂါ၄ပါးစုံနေတဲ့တပူရဲလာစီနေဖြစ်အင်္ဂါ၄ပါးစုံနေတယ်ဆိုအဲဒီပုဂ္ဂိုလ်တွေကတာမန်ပုဂ္ဂိုလ်တွေမဟုတ်ဘူး သုံးမဩဝါဒနာကလည်းပုဂ္ဂိုလ်တွေရာနာတွေကြီးတယ်ပဲအဲဥပိတံဇမစရိယံကတံကရဏိယံဇမစရိယံမြတ်သောခြင်းဥပိတံจิตသုံးပြီးပြီတဲ့จิตသုံးစရာကိုမလိုတော့ပါဘူးဒီပုဂ္ဂိုလ်တွေကဘာမှကိုကျင့်စရာမလိုတော့ကတံကရဏိယံပြုဝဲကိစ္စတွေလည်းအကုန်လုံးပြုပြီးပြီနောက်ထပ်ပြုစရာကိုမလိုတော့ပါဘူးအဲဒီလိုယဟန်တော်တွေကိုပေးတဲ့ဩဝါဒပဲဒီဩဝါဒ

နာဟိပပစီတောပရုပဂာတိနာသမနောဟောတိပရံဝိဟိရိယံတောဒါကပထမကထာမြတ်စွာဘုရားဩဝါဒပါတိမောခန္တီပရမန္တဘောတိတိခာနိဗ္ဗာန်ပရမဝရန္တိဗုဒ္ဓနာဟိပပစီတော ပရုပဂာတိနာသမနော ဟောတိပရာဝိဟိရယံတော်တိတိခာချုပ်တီးခြင်းဟုဆိုအပ်သောခန္တီပိခာခြင်းသည်ပရမအမြတ်ဆုံးသောတဘောအကျင့်မေရီကိုနှုတ်စိတ်ကို ချုပ်တီးပြီးတော့သီခာနဲ့အကျင့်ဟာဖြင့်အမြတ်ဆုံးပဲ ဘုံကြီးဆောင်းမိုးလုပ်ထားတယ်อืมပါဠိလိုဆိုတော့လူတိုင်းလူတိုင်းဆောင်းထားဖို့ရမလွယ်ဘူးပါဠိရနေကြတဲ့အ내ကပေါ်အောင်မှသူကဗမာပြန်လို့ရအောင်မှဒီခံကျင့်သုံးအမြတ်ဆုံးပဲဒီတိခါချုပ်တိခြင်းဟုဆိုရသောခန္တီသီခါခြင်းသည်ပရမန်တပောအမြတ်ဆုံးခြင်းပဲဒီဆိုတော့သီခါခြင်းသုံးအမြတ်ဆုံးပဲသီခါမိခြင်းသာခြင်းအမြတ်ဆုံးပဲ ကဲဆိုလိုက်ကြအောင်ပြီးမှအတိတ်ပြောရတယ်သီခံခြင်းသောသီခံခြင်းသောအမြတ်ဆုံးပေအမြတ်ဆုံးပေသီခံခြင်းသောသီခံခြင်းသောအမြတ်ဆုံးပေအမြတ်ဆုံးပေသီခံခြင်းသောသီခံခြင်းသောအမြတ်ဆုံးပေအမြတ်ဆုံးပေသီခံခြင်းသောအမြတ်ဆုံးပေ

သိခံရတာပေါ့လေဥစ္စာသူများနိုင်လုံးမင်းနဲ့မတော်မတရားကျူးလွန်ပြီးတော့ပြောဆိုတဲ့အခါတွေပြုလုပ်တဲ့အခါတွေဒါတွေသိခံရညာများမှာဆိုရင်တော့သိခံမှာပဲနေရာကြမှာပဲဒါအကိုရာနေဟောနေပါတယ်ကွာညာမှာလည်းတာမမဟုတ်ရဟန္တာတွေကိုဟောနေတယ်

နှုတ်ကလည်းပဲပြောချင်တာတွေလည်းပြောလာမယ်မတော်မတော်မသိတာတွေသူပြောလာမယ်ဉာဏ်ဉာဏ်ဌာနတွေအဲ့ဒါပြီးမှတော့ပြည့်တာပဲအဲကိုမူရာပြည့်ုံနဲ့မကပဲနဲ့ကိုနဲ့ကြံလာပြီးခြေပတဲ့အနေအားဖြင့်ပြုလုပ်မိလို့ရှိရင်ကာယကံမြောက်အကုသိုလ်တွေဖြစ်သွားမယ်နှုတ်ကနေပြီးတော့ခြေပတဲ့နေအားဖြင့်ပြောဆိုလိုက်လို့ရှိရင်နှုတ်လာထို့ပြောလိုက်လို့ရှိရင်ဖြစ်ရင်

ဒါကညာနေပဲမှာတော့ဒီခံရင်ကောင်းပါတယ်လူလောကထဲမှာတော့အဲ့ဒါကတော့ခါခါသိသိခံလို့ကောင်းတယ်လို့အဲဟုတ်ရှင်ပါလားဟုတ်မယ်ပြောလို့တော့မဖြစ်ဘူးလူလောကမှာတော့ဘာလို့လဲဆိုတော့လူတွေဆိုတာမျိုးမျိုးရှိနေတာကိုသုံးစားอืมတရားနဲ့ကြည်ရင်တော့သိခံတာကကောင်းတယ်လောကဘက်ကတော့သိခံတာကောင်းရင်မှကောင်းမှာသူကအဲဒါရှိက ပညာရှိတွေကဩဝါဒပေးကြတယ်တကွန်းကိုနှိပ်အစိတ်ကိုပြဓမ္မကိုစားတဲ့ဩဝါဒလေးသုံးခုတော့ပေါင်းတယ်မာနတကွန်းမထောင်လွှားစေရဘူးတဲ့မာနတကွန်းမာနနဲ့မောင်းမောင်းမာမာပြောဆိုခြင်းမောင်းမောင်းမာမာသူများဘောဘောသမှုပြီးတကလာပြုလို့ခြင်း အဲ့ဒါတွေမလုပ်ပါနဲ့တဲ့ဒီဒုက္ခမာနဒုက္ခကြီးကိုနှိမ်ထားပါသူတော်ဘာနဲ့ဆက်ဆံတဲ့အခါကာလတွေမှာမာနအရေးအယောင်တွေမပါပါစေနဲ့ဒန်းလူဖြစ်စေအောက်အောက်ကျွေဖြစ်စေပေါင်းသင်းဆက်ဆံနိုင်ပါစေတဲ့အဲ့ဒါကောင်းတယ်လို့အဲ့ဒီလိုပေါင်းသင်းဆက်ဆံနိုင်လို့ချင်းဒီပုဂ္ဂိုလ်ကချစ်ခင်တဲ့ပုဂ္ဂိုလ်ပေါ်တယ်

နှိမ့်ချပြီးတော့ပေါင်းတဲ့ပုဂ္ဂိုလ်ဆိုရင်ပိုးပြီးတော့ကြိုက်တတ်တဲ့လူတွေလူတော်ဘောကဘယ်လိုရှိပါလဲဒါတော့ဒါကြောင့်အချင်းချင်းဆက်ဆံပြောဆိုတဲ့နေရာတွေမှာတကွန်ကိုနှိပ်ပါတဲ့မာနရေးကြောင်နေမပေါ်ပါစေနဲ့ငါကအသက်ကြီးနေတာပဲငါကပညာတွေတတ်နေတာပဲငါကတရားတွေအားထုတ်ပြီးတော့ဒါလို့ကျင်သားရနေတာပဲငါကယောဂီအဟောင်းပဲ ငါကဆရာပဲအဲအဲဒီလိုမာမာနာတွေမထားပါနဲ့တဲ့ငါကမိတ်ဆွေတွေပေါ်နေတာပဲငါဆွေမျိုးတွေပေါ်နေတယ်ငါပစ္စည်းတွေရှိစုံရှိစုံနေတယ်အဲစသည်ဖြင့်ကိုယ်မှာဂုဏ်ယူစရာလေးတွေတခုခုတော့ကြီးမှာပေါ်နေတယ်အဲဒီလိုဂုဏ်ယူစရာလေးတွေအကြောင်းပြုပြီးတော့သူတစ်ပတ်သားကိုမတူတာမလို့မယုံမသိမလေးမစားတွေမလုပ်ပါနဲ့တဲ့ဒါမန်ကိုနှိပ်ပါတဲ့ အဲ့ဒါကတော့တရားထုတ်ရတာမဟုတ်ဘယ်ညာကြည့်အသုံးကြတယ်သူသာသာလောကဘက်ကဩဝါဒပေးထားတာအရာထဲမှာဒိနာနိချင်းသက်ဆံရာတွေမှလည်းအသုံးကြတယ်အဲလုံလုံကားဆောင်တာတွေမှလည်းတုံးနဲ့တုံးနဲ့စသွဲပြီးတော့လုံကြတာဟိုသူကလူကတယောက်တည်းနေလို့ဖြစ်တာမဟုတ်ဘူးကလူအဖွဲ့စည်းနေနေကြတော့ကြားသောပုဂ္ဂိုလ်တွေနဲ့သက်ဆံရတယ် အဲဒီကြားသောပုဂ္ဂိုလ်နဲ့ဆက်ဆံတဲ့အခါကလာကိုဘစင်သားမြင်တယ်လို့ချင်းသူများအချင်းမြင်သေးပြီးမယုံမသေးတွေလောက်တတ်တယ်မကြည်မငါနေပြောရတယ်အဲ့ဒါတွေမလုပ်ပါနဲ့တဲ့ဒုသာအဲတကုံကိုနှိပ်ပါတဲ့မာနတို့ကိုညီမထောင်လွှားလိုက်ပါနဲ့ဒီတိုင်းကျင့်တယ်လို့ချင်းအမှန်ကောင်းတာပေါ့လို့အမှန်ကိုကောင်းတကုံကိုနှိပ်အစိတ်ကိုပြားတဲ့အဲကိုကမမာနမထားပဲနဲ့ ချူချူသားသားနဲ့ပေါ်ပေါ်ရွေ့ရွေ့နဲ့နှိမ့်ချပြီးတော့နေရတဲ့ပုဂ္ဂိုလ်တစ်ဖက်သားပုဂ္ဂိုလ်ကလည်းအထင်မြင်သေးတာသေးတယ်ဒီဥစ္စာကလည်းအထင်မြင်သေးပြီးတော့တစ်ဖက်သားပုဂ္ဂိုလ်တွေကအဲကျူးကျော်ပြီးတော့လည်းပဲပြောတာဆိုရတယ်တဲ့မယုံမသိသေးလည်းလောက်တတ်တယ်တဲ့အလိုက်မသိတဲ့ပုဂ္ဂိုလ်ကြီးပေါ့လေအဲ့ဒါပြီးတော့ပုဂ္ဂိုလ်တွေကဒီပုဂ္ဂိုလ်ရဲ့အသွမ်းတတ္တိကလည်းမသိပဲနဲ့ကိုယ်အခြေအနေလည်းမသိပဲနဲ့အဲ့ဒါ သူများတွေအထင်မြင်သေးပြီးတော့တစ်ဖက်သားပုဂ္ဂိုလ်ကနိုင်လုံးမင်းနဲ့တွေဖိစီးပြီးတော့လည်းလာရတယ်အထင်မြင်သေးရတယ်အဲ့ဒီလိုအထင်မြင်မသေးရအောင်လည်းပဲမလုပ်အောင်မလို့ဆိုတော့အစိတ်ကိုပြားတဲ့ကိုယ်အစိတ်ကလေးတွေပြားအောင်မှဖြစ်မှာတဲ့အသားလေးနေလို့မဖြစ်သေးဘူးတဲ့ဆိုတာတခါကရားလူတဲ့ဘုန်းကြီးလူတဲ့တပါးကသိခါညင်အကြောင်းတရားတွေဟောနေဆိုတာကို သိခံရမယ်အကြောင်းသိခံတာအကျိုးများတဲ့အကြောင်းဟုတ်တော့လည်းဟုတ်တယ်သိခံတာကတော့အကျိုးတော့ရှိတယ်အဲ့ဒါတွေဟောတယ်တော့တခါလာလဲသိခံတာဟောတခါလာလဲသိခံတာဟောအရာထက်ကလူတွေကတဲပြီးသဘောမကျဘူးကွာသိခံမွေရာကြီးတွေဟောပြီးတော့နေတော့ရတဲ့လူငယ်လူငယ်တွေကလူငယ်လူငယ်တွေဆိုတာကတော့သူကသိကခါကြောကြလူတွေဟာကိုလည်းသဘောမကျတော့တဲသိခံတာတွေတဲဟောဒီလူသူဘယ်လောက်များသိခံနိုင်မလဲဆိုပြီးတော့ စကြည့်ကြဆိုတာကိုညမိုးချုပ်တဲ့အခါကျတော့မောင်ကြီးမိုးချုပ်တဲ့အခါကျတော့သူ့ကြီးခဲနဲ့ပေါက်ကြတကယ်တော့ဒီခါဘာမှမပြောဘူးနောက်တည့်လည်းတစ်ခါဆက်ပြီးတော့ပေါက်ကြတော့နည်းနည်းတော့မခံရင်လည်းသိတော့ပေါ်လာဒါပေမဲ့သူကသိခံရင်တရားဟောတော့သူသိခံနေရတာဘာမှမပြောဘူးနောက်တည့်လည်းတစ်ခါဆက်ပြီးတော့ပေါက်ကြတော့ဟာမဖြစ်ပါဘူးဒီကောင်းနေဆက်ပြီးတော့ပြောတယ်ဟေးမင်းတို့ဒီခါမယ်ဆိုရင်မလို့ သီခံသင်းတော့သာသီခံမှာမင်းတို့ခဲတွေနဲ့နေတိုင်းနေတိုင်းပေါ့ပြီဘယ်ခါတိုင်းလေးမှာတော့ဒီလိုဆိုရင်ကမတတ်နိုင်ဘူးမင်းဆိုတော့သီခံရမယ်ဆိုပေမဲ့လို့နေရာတိုင်းသီခံမှာမဟုတ်ဘူးဆိုပြီးတော့ထားပြီးတော့ပြောဆိုဒီမှာလူတွေကမနောက်တော့မပေါက်ကြဘူးဒါတော့အစိတ်ကိုပြသွားစွမ်းရည်တတ်တယ်လေနည်းနည်းပြလိုက်ဦးမှာစင်ပါသူကအဲတော့မိမိစွမ်းရည်တတ်တယ်လည်းပြတာမများပြရမယ်อืม ဟောတာပြောရတဲ့ပုဂ္ဂိုလ်ဆိုရင်ဖြင့်မိမိဟောရေးပြောရေးလေးတွေအဲမိမိရဲ့စွမ်းရည်တတ္တိလေးတွေပြပေါ်တယ်။လောကဘက်ကနေပြီးအသိလိမ္မာပညာလေးတွေဒါလေးလည်းပဲမိမိတတ္တိနာလေးဒါလေးတွေပြတာနဲ့နေရာပြရမယ်။တကုံကိုနှိပ်အစိတ်ကိုပြအဲအစိတ်ပြရတယ်။မွေများမွေများအသိမရှိဘူးဆိုလို့ရှိရင်မယိုသေးဘူးလူတွေကမယိုသေးဘူး။ကလေးတွေများ ဒီမွေးကစိတ်မကြည်ဘူးဆိုလို့ရှိရင်အာဒီမွေးဖမ်းပြီးဒီကလာခပိုက်ထဲထဲပါလို့လုံးတယ်သူကမယိုးသေးဘူးသူကအဲလေပင်ပင်ပတ်ထားလိုက်တဲ့သူကဒီမွေးစိတ်မကြည်ဘူးကသူသိနေတာကိုအစိတ်ကြည့်တဲ့မွေးကြတော့မလုံးဘူးဟိုမှာသွားပြီးတော့ဘယ်တိုးဝင်မှာတော့ပုံလို့ကြိုက်သွားဆိုလို့လည်းကြောက်ရတယ်သူကအဲ့ဒါလိုပဲတကုံကိုနှိပ်အစိတ်ကလေးလည်းပဲနည်းနည်းပါးပါးတော့ပြောင်းမှာတဲ့သူကအစိတ်မရှိသလိုနေလို့မချေသေးဘူးတဲ့ဒီလောကထဲမှာဒါလေးလည်းလောအောင်မယ်ခါပြီးတော့ ဓမ္မကိုစားတဲ့ဒါပေမဲ့လည်းစိတ်ကြဆိုပေမဲ့လည်းပဲတရားလုံးပြည့်အောင်လို့တော့မပြနဲ့တရားတော့လည်းပဲကျင့်သုံးပါတဲ့တရားတရားကျင့်သုံးပါကိုကျင့်တရားတော့မပြတ်ပါစေနဲ့อืมအဲဒီလိုသိခံခြင်းတရားတွေနဲ့တော့ပြည့်စုံရမယ်လို့ဆိုလိုပါတယ်မေတ္တာတို့ကရုဏာတို့ဒါလေးတွေတော့ရှိရမယ်လို့ဆိုလိုပါတယ်အဲဒါကြောင့် လူလောကမှာနေတဲ့ပုဂ္ဂိုလ်တွေတော့အခုပြောတဲ့အတိုင်းပေါ်တယ်သူဝဝါဒအတိုင်းမာနတကုံမထောင်သွားပဲနဲ့မိမိစွမ်းရည်တတ်တည်လည်းသူများလည်းပြတာများပြထားအောင်ပါလို့စားပြီးတော့လည်းပဲဒါလည်းပဲတရားလုံးမဖြစ်အောင်လို့သိခံခြင်းတရားတွေနဲ့လည်းပဲပြီးတော့ပြည့်စုံမှပြင်မှာအသိကြီးတဲ့မြင့်ကံကြီးပြလို့လို့မပြည့်သေးဘူးဒီလိုလည်းအဲရဟန်းတော်များမှာဆိုလို့ရှိရင်တော့သိခံခြင်းတရားအကောင်းဆုံးပါပဲဘုရားအလောင်းတော်တွေများဆိုရင်ရှင်ရသေးတယ် ဖြစ်တဲ့ခါကလာတဲ့သူများကညင်စေသိခံနေတာပါပဲอืมခန္ဒီဝါရီဇတ်တော်မှာဆိုလို့ရှိရင်မိမိကိုယ်ငါပြည့်စည်လောက်အောင်သေလောက်အောင်နှိမ့်ဆက်ညင်စေလာပြီမယ်လို့လည်းပဲသူသိခံနေတာပဲသိမဆိုးအောင်ဝဲကြတော့ကောင်းသိမဆိုးတာနှုတ်တို့ကိုယ်တို့ကမဖောက်ပြန်ထားဘူးလားအတွင်းစိတ်ကတော့သိဆိုးကြတော်တော်ကောင်းတာဒါပေမဲ့သူကသိမဆိုးပဲနေနေတာ တော်တော်ကအဝတ်ရကောင်းပါလေဒါဘုရားလောက်မှုပဲအပြည့်ပုဂ္ဂိုလ်တော့နေဘူးတော်ခင်းပါလေအဲတော့စိတ်မဆိုးပဲနဲ့နေနိုင်လို့ရှိရင်ကောင်းတယ်တဲ့စိတ်မဆိုးတာဘာကြောင့်လဲဆိုတော့အခုတော့မြတ်စွာဘုရားဆုံးမဩဝါဒတွေလိုက်နာကျင့်သုံးသောအားဖြင့်မိခံရမှာပေါ့စိတ်မဆိုးပဲနေရမှာပေါ့မြတ်စွာဘုရားဩဝါဒပဲနဲ့ပေးထားတယ်ဆိုရင်ဒီသူတို့သူတို့တွေကဖမ်းပြီးတော့ နှစ်ဖက်အယိုးရှိတဲ့လွှတ်ဆိုတာငမန်းဆွဲလွှတ်ပါလေမနှစ်ဖက်ကအယိုးတတ်တာငမန်းဆွဲလွှတ်နဲ့ခါကိုတိုက်ချက်ကြလို့ရှိရင်အဲဒီလိုပုံကိုယ်တွေလည်းပဲစိတ်မဆိုးပါနဲ့တဲ့မြတ်စွာဘုရားကသုံးမဩဝါဒပေးတာအဲဒီလိုပုံကိုယ်တွေငါ့ကိုဒီလူတွေဟာမတရားသဖြင့်ဖမ်းပြီးတော့နှိပ်စက်ရမလား

မိမိသာနာကိလေသာမဖြစ်အောင်ရှင်းမှုရတာသူအရေးကြီးနေတာကိလေသာမဖြစ်အောင်ရှင်းမှများဆိုပြရသူစကားကိုနားထောင်တဲ့ပုဂ္ဂိုလ်လိုလားအပြီးမှပြုတာကိုအဲဒီတော့မိမိကိုလွှမ်းတဲ့တိုက်ချတဲ့ပုဂ္ဂိုလ်များတောင်မှစိတ်မဆိုးရဘူးစိတ်မဆိုးပဲနဲ့ကျင့်ရမယ်ဆိုတော့သိချင်းသိချင်းမွားမွားလေးတွေဆိုတော့ဘယ်ပြောကြကြည့်တော့မလဲအတူနေပုဂ္ဂိုလ်ချင်းချင်းစိတ်မဆိုးဖို့ဆိုတာတော့ပြောကြကုန်မရှိဘူး လူနေပုဂ္ဂိုလ်ချင်းချင်းအပြောဆိုအစင်မသင့်လို့အဲလုတ်ကိုင်းနေအစင်မသင့်လို့ချွချော်နေတာလေးတွေဘာလို့လဲစပြီးသိဆိုးဖို့ရတော့မရှိပါဘူးဒါကတော့မတော်တဆဖြစ်တာတွေပဲဘာမှလည်းမပြောပါတော့ပါဘူးအခုကိုယ်မှလွှမ်းနေတိုက်တာတော့သိမဆိုးရဘူးဆိုတာကိုအဲဒီတော့အဲဒီအဆုံးမဩဝါဒတွေကိုယူသည်လေးစားတော့အားဖြင့်သိမဆိုးဘဲနဲ့နေရမှာဘူးဆိုတာဒေါသမဖြစ်ဘဲနဲ့ တရားနဲ့သင်းနေအောင်နှလုံးသွင်းဆင်ခြင်ရမိမိမှာမကောင်းသောအနိဋ္ဌာယုံနဲ့တွေ့ကြလို့ရှိရင်သူတစ်ပါးကမခံမအောင်ပြောဆိုလို့ရှိရင်သူတို့ဘာကမခံမအောင်ပြုလုပ်လို့ရှိရင်အဲကိုเจ้าလည်းကိုကြည့်ရမှာပေါ့လေငါအကုသိုလ်ရှိလို့ပဲငါအကုသိုလ်ရှိလို့ဒီလိုမကောင်းတဲ့ပုဂ္ဂိုလ်တွေနဲ့တွေ့ရတယ် ငါးကွာနေရာမကြဘူးရှိရှိသောကာလတည်းကငါးကွာမတရားတဲ့သမယဘော်တွေကိုပြောခဲ့လို့ဆိုခဲ့လို့ပြုခဲ့လို့ငါအခုလာပြီးတော့မကောင်းကျိုးတွေပေးတာပဲอืมငါသွားပြီးတော့စတာအခုမှသူတို့ကလာပြီးတော့စတာမဟုတ်ဘူးငါရှိရတဲ့ကတည်းကစခဲ့ပြီသူမြတ်ကိုသွားပြီးကျุလုံခဲ့ဒါကြောင့်မို့ငါအခုလာပြီးတော့မကောင်းကျိုးတွေပေးတာပဲလို့အဲဒီလိုနှလုံးသွင်းရင်လည်းပဲသက်သာရပါတယ်ခွ ယုံနာခန္ဓာတွေနှလုံးသွင်းလည်းသက်သာရပါတယ်ပုဂ္ဂိုလ်သတ္တဝါရဲ့လုံးမရှိဘူးငါကိုယ်လို့ဆိုတော်လည်းပဲယုတ်တရားတွေပဲဒီယုတ်တရားတွေရှိလို့ဒီယုတ်တရားတွေသူတို့ဘာကနှိမ့်ဆက်ကြတာပဲအကယ်၍ယုံမရှိလို့ရှိရင်ဘယ်သူမှလာပြီးနှိမ့်ဆက်နေမှာမဟုတ်ဘူးငါကွာယုတ်ရှိဒီယုတ်ခန္ဓာရအောင်လို့ခြေဘဝကအဝိဇ္ဇာတို့တဏှာတို့ဒီကိလေသာတွေလည်းငါပယ်နိုင်အောင်လို့မကျင့်ခဲ့ဘူးရှိရှိသောဘုရားတွေလက်ထက်တုန်းကလည်းပဲ မြတ်စွာဘုရားတွေဟောတဲ့တရားတွေကိုငါပြည့်စုံအောင်မကျင့်ငယ်ဘူးမကျင့်ငယ်လို့အခုထိယုံနာခန္ဓာတွေရနေပြီယုံနာခန္ဓာတွေရှိတဲ့အတွက်ကြောင့်သူတို့ဘာကနှိမ့်ဆက်ခြင်းညှဉ်းပန်းခြင်းတွေပေါ်ပေါက်ပြီးတော့လာရတယ်။ဒါတော့သူတို့ဘာအပြစ်မဟုတ်ပေဘူးငါအပြစ်ပဲလို့ဒါတော့နှလုံးသွင်းတဲ့သက်သာရပါတယ်။အဲဒီလိုတနည်းနည်းနဲ့ပေါ်တယ်။ဒေါသပြင်းကြီးစေနိုင်တဲ့နည်းနဲ့တနည်းနည်းနဲ့နှလုံးသွင်းပြီးတဲ့ကလား။ သီခါမှာတဲ့အဲ့ဒီလိုသီခါရတာကပုဂ္ဂိုလ်နေရတဲ့သီခါရနှမျိုးရှိပါတယ်ကိုယ်ကနိုင်လို့ရသားနဲ့သီခါရတာကတစ်မျိုးမနိုင်လို့သီခါရတာတစ်မျိုးနှမျိုးရှိတယ်နိုင်လို့ရသားနဲ့သီခါရတာကတော့ကိုမြင့်မြတ်ကြောင်းမနာတင်ရှားနေပါပြီကိုအင်အားတွေရှိသားနဲ့နိုင်လို့ရသားနဲ့ဥပမာကိုလာပြီးပွဲစိတ်ကကြိုက်ပွဲစိတ်တော့နိုင်တာပေါ့ဒီပို့ချလိုက်ပေးသွားမှာပေါ့ဒါပဲမလို့ဒါလေးသီခါပြီးတော့ပွဲစိတ်လေးဒါလေးဖယ်ရှားလိုက် ဘာမှသူ့ကိုကြံမမှုရှင်ကလာကြိုက်နေသူလည်းနိုင်နေတာပဲဒါပေမဲ့လို့ဒါလေးခြောက်ပြီးတော့ထုတ်လိုက်တယ်သူကဘာမှသူ့အနှောင့်အယှက်မပေးဘူးအဲ့ဒါကနေရင်သားနဲ့သိခါတာကတော့မနိုင်လို့သိခံရတာကတော့ရှိတယ်မနိုင်လို့သိခံရတာကတော့လူစိုးသူစိုးတွေတို့အဲ့ဒါအင်အားကြီးမားတဲ့ပုံကိုယ်တွေဒီကားတွေရှိတာပေါ့အဲ့ဒါကြတော့ မနိုင်လို့သိခံရတယ်သူကတော့မနိုင်မနိုင်တာလည်းသိခံမှာပဲတော်တယ်တချို့ကမနိုင်လို့သိခံရတာကတော့တဲမဟုတ်ဘူးလို့အောင်းမိတယ်ဟုတ်တယ်ဆိုတာမနိုင်လို့သိခံတာလည်းကောင်းမနိုင်တာလည်းသိခံမှာမနိုင်တဲ့ဥစ္စာသိမခံမဲနဲ့ကိုကကိုယ်ကားတွေလျှောက်လို့ရင်ပို့ပြီးတော့နင်းလာရတယ်အဲမနိုင်တဲ့အခါမှာဒါလေးသိခံပြီးတော့နေသိခံနေလို့ရှိရင်တစ်ဖက်သားပုဂ္ဂိုလ်ကသနာပြီးတော့ညာရင်လည်းညာသွားအောင်မယ်မညာတောင်မှလည်းလုံလုံကဲကဲကြည့်သူမလို့ဘူးသူက အေးမနိုင်မဲနဲ့သွားပြီးကိုယ်ကတွေသွားလုံးမှတော့ဟိုကတည်းကသိဆိုးပြီးတော့သူကနိုင်နေတာပဲအဲဒါတော့လူလုံးရှင်တဲ့လို့တော့အမှန်မျက်နာတယ်အမှန်ဒုက္ခရောက်တာတယ်ဒါတော့နိုင်ရင်လည်းပဲသိခါနာကောင်းတယ်မနိုင်ရင်လည်းသိခါနာတော့ကောင်းတာပါပဲသူကသိခါခြင်းကတော့အကျိုးရှိတာပါဒါကြောင့်မို့ဒီဒိဋ္ဌာချုပ်တီးခြင်းဟုဆိုအပ်သောခန္တီသိခါခြင်းဒီပရမန္တဘောအမြတ်သောအကျင့်ပေ၏တဲ့ညာတော်များမှာတော့ဒီသိခါခြင်းကမြတ်သောအကျင့်ဒီသိခါမှာ ဒေါသတွေမဖြစ်မှလူတော်ကောင်းတရားတွေဆက်ပြီးတော့ပွားများအထောက်နိုင်မှာကိုဒေါသတွေဖြစ်နေလို့ချင်းစိတ်ကဒေါသတွေကြီးတွေဖြစ်နေတော့လူတော်ကောင်းတရားတွေမပွားများနိုင်ဘူးဒါကြောင့်မို့လို့သိခံရဒါကပုဂ္ဂိုလ်အနေနဲ့သိခံတာပဲသဘောတရားသင်္ခါရတရားတွေသိခံရတာရှိတယ်ပိတပခမောမိတာသာအေကိုခမောသိခန္ဓာတိဟောတိတိဩနာတာဘူးကိုခမောသိခန္ဓာတိဟောတိတိ အေးတို့အပူတို့ဒါတွေသိခံရမယ်အဲဒါကတော့တရားထုတ်နေတဲ့ပုဂ္ဂိုလ်တွေနဲ့ဆိုင်လာနေကြတာဒါအားလုံးနဲ့ဆိုင်ပါတယ်တရားထုတ်နေလို့ချင်းအေးတာလည်းပဲအေးသိခံပြီးတော့တရားထုတ်ရတယ်ပူတာလည်းအပူသိခံပြီးအားထုတ်ရတယ်ကိုယ်ထဲမှာညောင်းတာနာတာကျင်တာကြိုက်ခဲတာ အနေထိုင်ခက်တာဒုက္ခဝေဒနာတခုတွေပေါ်လာတာတွေသိခံပြီးတော့အထုရတယ်။อืมအီလာသလေးဆိုပြီးတော့တခါလဲတရားအလုပ်ကိုဖြက်ပြီးတော့ပြုပြင်လိုက်လို့ရှိရင်သမာဓိတတိတွေပြက်သွားတယ်။ဘူလာသလေးဆိုပြီးတော့ဟိုအဲတရားတွေတွတ်ပြက်လိုက်လို့ရှိရင်လည်းသမာဓိတတိတွေပြက်သွားတယ်။ဒါတော့အေးလည်းပဲအေးလည်းလိုက်ပူလည်းပူသေးလိုက်ညောင်းလည်းညောင်းသေးလိုက်နားလည်းနားသေးလိုက်ခဲခဲလည်းခဲခဲလည်းလိုက်အဲဒီဒုက္ခဝေဒနာလေးတွေ သီခံပြီးတော့လိုက်ပြီးတော့ရှုနေရမပြတ်ဒါလည်းရှုနေရမနေလာတာနေလာတာနေသာလာမှာပဲသင်ရခဏခဏပြင်းနေလို့ရှိရင်ဒုက္ခဝေဒနာပေါ်တိုင်းပေါ်တိုင်းဟိုကလှုပ်လိုက်ဒီကလှုပ်လိုက်ပြင်းနေလို့ရှိရင်ပဂရီလူတွေလိုပေါ်တယ်ပဂရီလူတွေကဒီလိုပဲနည်းနည်းလေးကြောင်ရှုလိုက်ပြင်းနေလို့နာပဲခဏခဏဒါကြောင့်မို့သူကကိုယ်ထဲမှာညောင်းမပူမနာနာကျင်မမသိရဘူးအဲဒီလိုလုပ်နေရင်တမာရီမဖြစ်ဘူးတမာရီမဖြစ်တော့ညာမဖြစ်ဘူးညာမဖြစ်ရင်ဘာဖြစ်တော့ ဉာဏ်ဖြစ်လို့ချင်းဝိပဿနာဉာဏ်မဖြစ်ဘူးပေါ့ဝိပဿနာဉာဏ်မဖြစ်ရင်မဖို့နိဗ္ဗာန်ဆိုတာမရောက်နိုင်ဘူး။ဒါကြောင့်မို့ဒီခါရင်နိဗ္ဗာန်ရောက်ပြီတဲ့။ဓမ္မစကားစကားပုံမှာရှိရတဲ့အစဉ်အလာရှိလား။ဒီခါရင်နိဗ္ဗာန်ရောက်ပြီဟုတ်တယ်ဒီခါရင်နိဗ္ဗာန်ရောက်။ဒီပြင်လောကကြီးရနဲ့ဒီခါရင်လည်းနိဗ္ဗာန်ရောက်ခြင်းရဲ့အကြောင်းဖြစ်ပါတယ်ဒါပေမဲ့အဲ့ဒါကဝေး။ကိုတရားထုတ်ရမှာတော့ဒီခန္ဓာကနိဗ္ဗာန်ရောက်ဖို့ရအများကြီးနည်းတယ်ဒီမှာတော့။ ဒီမခံမဲနဲ့အဲကိုမူရာတွေပြုပြင်နေမယ်အမှားတတိတွေလုကင်းနေမယ်ဆိုလို့ရှိရင်တော့တရားမတိုးတက်ဘူးနိဗ္ဗာန်မရောက်နိုင်ဘူးများအဲသီခံပြီးတော့ပေပြီးတော့မှတ်နေမှဆရာသမားတွေညွှန်ကြားတဲ့အတိုင်းတခါတည်းဖောင်းနေပိန်နေထိုင်နေဒီတဲ့တရားနေပူရင်ပူရဲပူရဲနာရင်နာရဲနာရဲညောင်းရင်ညောင်းနေညောင်းနေပြီးတော့ဖောင်းနေပိန်တဲ့အခါတည်းပြီးမှတ်နေမှ အဲဒီလိုမပြတ်မှတ်နေလို့ရှိရင်ပฏิသမารိညာတွေကတစ်ဆင့်နဲ့တစ်ဆင့်နဲ့တိုးတက်ပြီးတော့မညာပူညာဖြင့်နိဗ္ဗာန်ကိုရောက်ပြီးတော့သွားနိုင်တယ်။ဒါကြောင့်မို့သီခံရင်နိဗ္ဗာန်ရောက်ပြီ။အဲသီခံခြင်းသုံးအမြတ်ဆုံးပဲလို့မြတ်စွာဘုရားသီခံတာကိုပထမဆုံးစပြီးတော့ဟောထားတယ်။အဲဒီတော့တရားထုတ်တဲ့အခါကာလမှာ တရားထုတ်တဲ့ယောဂီတွေပြီးခါစရာကတော့ကိုယ်တည်းကပဲရှိပါလေဘေးပတ်ဝန်းကျင်ကလည်းသိမရှိပါဘူးနည်းနည်းပါးပါးတော့ရှိတယ်ဘေးပတ်ဝန်းကျင်ကဘေးပတ်ဝန်းကျင်ကကိုယ်နဲ့အတူတူနေတဲ့ပုဂ္ဂိုလ်တွေတရားထုတ်တဲ့ပုဂ္ဂိုလ်တွေကအဲဒါလည်းသူ့လည်းသူ့ကိစ္စနဲ့သွားလိုက်လာလိုက်လုံးလိုက်ကြိုင်လိုက်အဲဒါတွေရှိပါတယ်အဲဒါကိုကငင်းငင်းလေးတရားထုတ်ပြီးတော့နေဘင်းသားကလှုပ်လဲလှဲလိုက်ဒုံလုံးတန်းတန်းညီသွားလို့ရှိရင်သူများကိုပရင်ပြုရတယ်ဒီမခါမဲနဲ့ကိုယ်စိတ်ထိုးသွားရတယ်ငါသမာဓိပြရမလားဆိုပြီးတော့ အဲဒီလိုဆိုလို့ရှိရင်ကိုသိဆိုးသွားတဲ့အတွက်ကိုတရားလည်းပြည့်တော်ပြန်တာပဲအဲ့ဒါသိခံပြီးတော့အဲဒါကျူရမှာပဲဒီကပုဂ္ဂိုလ်ကဘာပဲလုပ်လို့သူဟာသူလုပ်တာကိုကိုကိုတရားနဲ့ကိုမပြည့်အောင်လို့ယူဆိုင်ပြီးတော့ကျူရသိမ်ဆိုးရအောင်ကိုလည်းတမင်ကမကောင်းအောင်လုပ်တာလည်းမဟုတ်ဘူးကဲရမကောင်းပြောစီကမူသိခံရမယ်ဒီပြောတာတော့သိခံပြီးတော့ကိုတရားလေးနဲ့ကိုအားထုတ်နေမှာပြောတော့ပြောတဲ့ပုဂ္ဂိုလ်သိမရှိပါဘူး ရားထုတ်နေတဲ့အခါမှာလူမအကျိုးမဲ့လာပြီးပြောမဲ့ပုဂ္ဂိုလ်မရှိပါဘူး။အဲကိုယ်တည်းကများများသိခါရတယ်ကိုယ်တည်းကခုနပြောတဲ့ညောင်းတာပူတာနာကျင်ကြခဲတာနေတိုင်းခဲတာတွေအဲ့ဒါတွေအကြောင်းပြုပြီးတော့ဓမ္မထံကိုလွတ်မပြေရဘူး။တရားလေးကတည်းကလိုလိုမြဲမြဲမပြတ်ချူပြီးတော့နေရမယ်သိခါပြီးတော့ချူနေပါတဲ့။အဲဒီသိခါချူတဲ့ပုဂ္ဂိုလ်တွေတရားတို့တဲ့တာပဲ။ တရားများများတိုးတဲ့ပုဂ္ဂိုလ်တွေမေ့ကြည့်အဲ့ဒီပုဂ္ဂိုလ်တွေဟာသိခါပြီးတော့ရှုတဲ့ပုဂ္ဂိုလ်တွေပဲဒီမှာတရားဒီပုဂ္ဂိုလ်မတတ်နိုင်ဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်တည်းသိမခံဘူးခဏခဏပြင်လိုက်ပြုလိုက်နေတခါလဲအဲ့ဒီသိမခံတဲ့အတွက်တရားအတက်နှင်းနေတာလေလို့ဒါကြောင့်သိခါကျင်သုံးအများဆုံးပြီဆိုမြတ်စွာဘုရားဩဝါဒအနာသုံးကြပါတယ်နိဗ္ဗာန်ပရမဝရန္တိဗုဒ္ဓ ဗုဒ္ဓမြတ်စွာဘုရားတို့သည်နိဗ္ဗာန်နိဗ္ဗာန်ကိုပရမမြတ်ဆုံးဟု၍ဝရံတိဟောကြားတော်မူကြလေကုန်၏နိဗ္ဗာန်ဆိုတာမြတ်ဆုံးပဲလို့ဘုရားရှင်တွေကဟောကြားတော်မူကြနိဗ္ဗာန်ဆိုတာအမြတ်ဆုံးဒါဗုဒ္ဓဘာသာရဲ့နေရာချင်းတော့နိဗ္ဗာန်အမြတ်ဆုံးပဲဆိုတာဘာမှမထူးဆန်းဘူးလို့လည်းအောက်မေ့နေတာအောက်မေ့ပါ ။အာနိဗ္ဗာန်အများဆုံးဆိုတာလူတိုင်းလူတိုင်းပြီးနေတာဘာမှမထူးအောင်မိမယ်ဘုရားဘာသာအနေနဲ့ကဒါပဲလေထူးတယ်။နိဗ္ဗာန်အများဆုံးတာဆိုတာကိုနိဗ္ဗာန်ကိုလိုက်ကြမလား။ပွဲကိုလိုက်ကြမလားဆိုပွဲသွားမယ်လူတွေကတော့ရှိတယ်ဘုရားနိဗ္ဗာန်မသွားဘူး။အဲနိဗ္ဗာန်ရောက်တဲ့အကျင့်ကိုကျင့်ကြမလား။嗯。Mm.

ကြီးပွားအောင်ဓာတ်ရိုက်ပေးမယ်မလုပ်ပေးမယ်ဆိုတာဒီလိုဟာတွေအဲ့ဒီသိသွားကြတယ်လို့အဲဒီကဆရာညွှန်ကြားတဲ့အတိုင်းသိပြီးတော့လုပ်ကြတယ်အဲနိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့တရားကတထောင်တနာကဟောနေတယ်တဲလာကြတာမဟုတ်ဘူးဒီမှာတဲမလာကြဘူးဒီနေ့ကဟောဆရာတော်တစ်ပါးကဟောတရားရည်ရာခြေရည်နည်းနဲ့ ဗေရင်ရရာခြေတယ်နီးနှမျိုးနှမျိုးရှိရမှာတရားရရာခြေတယ်နီးတဲမကြိုက်ကြဘူးတဲ့လူတွေကတရားရရာခြေတာကကုသိုလ်ကောင်းမှုတွေပြုကြမေတ္တာတို့ကရုဏာတို့မလိုဘာဝနာတွေပွားများကြသူတော်ကောင်းတရားတွေပွားများကြမကောင်းမှုအကုသိုလ်တွေပျောက်သွားပွားများကြဆိုရင်တဲမလုပ်ကြဘူးတဲ့ဒီဘက်ကဟိုကဗေရင်ဆရာက အဲဓာရိုက်ဖို့ရဘယ်ပန်းလေးနဲ့ဘယ်တော့မှနေပြီးတော့ဘယ်ဖျားကိုတင်လိုက်ပါဘယ်လိုစီမီးဖျောင်းနိုင်ကိုထွန်းလိုက်ပါဘယ်နည်းဘယ်နာသာအဲဘယ်ဘယ်လိုနေရာဌာနမှာသွားပြီးဘာလေးဆိုလိုက်ပါဆိုအဲ့ဒါကျတော့သိလို့ရတယ်လေလို့ဟုတ်ပုံတော့ပြောတယ်လို့သာသာဟုတ်ဘူးဟိုကလွယ်လဲလွယ်တာကိုသူကတရားအထုကပဲကြည့်ရမယ်ဆိုတာနည်းနည်းခက်တယ် ဟွာကတော့သူ့ဥစားကိုတတ်နိုင်တာလေးနဲ့ဗာလေးလေးဝယ်ပြီးသွားပြီးတော့လူလိုက်သူပြီးသွားတာလို့သူဒါရီကတဲလောက်ကြတယ်အဲဒါကြောင့်လောကီရေရာခြေသားတွေလူတွေကအကြိမ်များနေတယ်တဲ့အဲဒီခြေသားတွေကမကြေပဲနေတော်တော်ကြတော့မကောင်းကျိုးတွေရောက်လာတာတဲ့သူဟောနေတယ်သူဟောတာလည်းခေါဝဝယ်လို့ဘုညာအောင်နေအဲတရားရေရာတွေတော့မရှိကြဘူးတဲ့တရားရေရနာတွေတရားရေရနာတွေသာပါတော့ဆိုလို့ရှိရင်မေတ္တာပွားကရုဏာပွားသူတော်ကောင်းတရားတွေပွား

အသင်္ခတမပြုခြင်းပဲနဲ့ကြီးစည်းနေတဲ့တရားရှိသလားနိဗ္ဗာန်တရားပါပဲသူကတမျိုးတည်းပါပဲအသင်္ခတတရားတွေဘုဟုနေတာဟောတဲ့တမျိုးတည်းပဲသင်္ခတတရားတွေကတော့အများကြီးပါပဲအသင်္ခတတရားကတမျိုးတည်းတစ်ခုတည်းပဲရှိပါတယ်အဲဒီအသင်္ခတမမပြုပြင်ရတဲ့နိဗ္ဗာန်တရားလည်းရှိအဲ့ဒီတရားထဲမှာအမြတ်ဆုံးကတော့ဖြင့်အသင်္ကတနိဗ္ဗာန်တရားပဲရာဂကင်းရဖြစ်တဲ့နိဗ္ဗာန်တရားအမြတ်ဆုံးပဲသင်္ကတဆိုတာ ပြုပြင်လို့ရတဲ့တရားတွေသင်္ကတတရားတွေဘာတွေတော့ဆိုလို့ရှိရင်မိမိတို့တဏ္ဍာမှာရှိပြီးတော့ယုံနာခန္ဓာတွေဟာသင်္ကတတရားတွေမိမိတို့အသုံးဆောင်ဖြစ်ပြီးတော့နေတဲ့အရာဝတ္ထုတွေဟာသင်္ကတတရားတွေပဲပြုပြင်လို့ရတဲ့တရားတွေမိမိတို့တဏ္ဍာမှာအသေးစိတ်လိုက်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်မြင်လို့ကောင်းတာလေးပြုပြင်လို့ရတယ်အာမြင်လို့ကောင်းတာလေးက ကိုကြည့်ကျင်တာလေးတွေကြည့်ကိုမြင်တာလေးတွေမြင်ရတဲ့အခါကလည်းမြင်လို့ကောင်းတာတွေပေါ်လာအဲဒုက္ခဝေဒနာပဲဒုက္ခဝေဒနာလေးပေါ်လာတယ်အဲဒီဒုက္ခဝေဒနာလေးအသင်္ခရတရားပဲတို့အတူကြားလို့ကောင်းတာလေးကိုကြားခြင်းနဲ့အတန်လေးတွေသခြင်းသံတို့ဘာလို့ဒီလိုကိုကြိုက်တဲ့အတန်လေးတွေနားထောင်ပြီးတော့ကြားပြီးတော့ကောင်းကိုနာရင်နဲ့အနာလေးတွေနားပြီးတော့ကောင်းတယ် ကိုစားခြင်းနဲ့အစာရာအရာလေးတွေစားတော့ပြီးတကလားကောင်းတယ်ကိုတွေးကြည့်ခြင်းသားလေးတွေနဲ့တွေးကြည့်လို့ဒါလေးတွေကောင်းသီကုသနာကြံစီပြီးတော့ကောင်းတာလည်းရှိအဲ့ဒါတွေကကာမဂုဏ်ချမ်းသာတွေပဲဒါတွေကကာမဂုဏ်၅ပါးကာမဂုဏ်၅ပါးတရားတွေနဲ့စပြီးတော့ကိုကြည့်ခြင်းသားတွေကြည့်လို့ကိုကြားခြင်းသားတွေကြားလို့ကိုနားခြင်းသားတွေနားလို့ကိုစားခြင်းသားတွေစားလို့ကိုတွေးခြင်းသားတွေတွေးကြည့်လို့သီကုခြင်းသားတွေသိကုလို့ချမ်းသာနေတာလေးတွေကကာမဂုဏ်ချမ်းသာတွေခေါ်တယ်

ဒါတွေမြင်ကြလေးရှိရတယ်မရှိလို့ရှိရင်မကြည့်ပဲနဲ့ဒီမြင်ပြီးချမ်းသာတာမဖြစ်နိုင်ဘူးဆိုတော့မြင်ကြလေးနဲ့အဲရုပ်ပုံရေးပြီးတော့မယ်တချို့ကကြည့်ရသေးတာပကြီးသေးတွေပါတယ်ဒါတွေကြည့်ပြီးတော့လည်းသူကကောင်းနေတယ်အဲဓာတ်ပုံတွေပါတယ်ရိုက်ထားပြီးတော့ကိုရုပ်ရှင်တွေပါတယ်ကြားတယ်ဆိုတာလည်းအကြီးကဓာတ်ပုံကနေပြီးတော့အရေးတွေပဲအရေးတော်အရေးပဲသူကဟိုတင်းတော်မဟုတ်ဘူးအရေးရဲ့အရေးဖြစ်တယ် ပုဂ္ဂိုလ်သားတို့အစစ်မဟုတ်ုံမျှမကောက်အရေးရဲ့အရေးဖြစ်မော်လမြိုင်တို့ကဓမ္မကြီးတယောက်ကပြောသူသားတွေသမီးတွေကတော့ဘိုင်စကုတ်ကျဲသွားကြတယ်နေ့စဉ်ဟိုတင်းဟိုတင်းတွေရုပ်ရှင်ကပြောင်းနေပြောင်းနေသွားသွားပြီးကြီးကြတယ်သူကတော့မသွားပါဘူးတဲ့အလကားပါဗျာတဲ့မဟုတ်တာတွေပဲတဲ့သူစားတွေအရေးတွေပဲတဲ့လူလည်းမဟုတ်ဘာလည်းမဟုတ်တဲ့တကယ်ဆိုလို့ရှိရင်ဖြစ်ရင် ဇာပွဲသွားကြည့်တာကနည်းနည်းတော်သေးတယ်လူပုဂ္ဂိုလ်ကြည့်ရလို့သူ့ဇာတွေအရေးတွေပဲဘာမှမဟုတ်ဘူးလေဒီမှာကြည့်ရပြောတယ်သူကဟုတ်သားသူကအရေးတွေပဲဒါပေမဲ့လို့လူတွေကအရေးတွေသဘောကျတယ်သူကအရေးတွေကိုသဘောကျတယ်ကောင်းမှလို့စိတ်ကတည်စားထားတာလေသူကစိတ်ကစိတ်ကဒီရိတ်တွေကိုပဲတကယ်ဟုတ်လို့ပဲတခါတည်းဇတ်ထုတ်ကြီးနေအောင်လို့သူစားတယ် ဝန်သားစရာတွေများဖြစ်နေတာသိကျက်စရာတွေသိမြင့်စရာတွေများဖြစ်နေတာစွန့်စားမှုတွေများဘာမှလည်းဟုတ်တာမဟုတ်ဘူးဟိုမှာပူတော်တယ်ရိုက်လာတာဟိုကအဲ့ဒါတွေဟုတ်ကြီးမှပြီးတော့မဟုတ်မှလည်းတရားစဉ်းစားကြည့်ပြီးတယ်ပြီးတာနဲ့ကိုယ့်ဟာကိုယ်အသိခါနေတာတော့တော်တော်တရားမကြားတယ်တော့အဲ့ဒီဥစ္စာတွေအဲ့တော့မြင်စရာအာယံဝတ္ထုလေး အဲ့ဒါလေးတွေနဲ့ထောက်ပံ့ပြီးတော့ပေးမှမြင်လို့ကောင်းတာလေးတခုပေါ်လာတာဟိုသူကကာမဂုဏ်အာယုံခံစားမှုလေးတခုပေါ်လာသင်္ခါရတရားပဲထို့အတူကြားစရာကောင်းလေးတွေနဲ့ထောက်ပံ့ပြီးတော့ပေးမှကြားတာကောင်းလေးတွေပေါ်အဲ့ဒီမြင်စရာကြားစရာလေးတွေရအောင်လို့ဖန်တီးရတာလည်းပဲသိမသက်သာလာဘူးဟွန်းသိမသက်သာလာဘူးဒီဥစ္စာမယ်လို့ဒီစကားတွေအများကြီး အဲလူများသူသူဝေးကြီးနားကြည့်ရအောင်နားထောင်ရအောင်ပွဲလမ်းသဘင်ကြီးတစ်ခုကျင်းပါတယ်ဆိုတာဒီစည်းကတွေအများကြီးနာပင်မပြီးတော့အထုရပါတယ်ကိုယ်တကူတဲ့အတွက်ဆိုလည်းပဲကိုယ်တကူတွေအတွက်သက်ဆိုင်ရာတွေအဲဒါတွေလောကကြီးရာတွေမှာဒါလည်းပဲစာရေးတော်ရင်နေထိုင်ရင်အများကြီးသူကရှားဝေစုဆောင်ရပါတယ်อืมပြီးတော့နာစရာတွေစားစရာတွေအကောင်းနေအကောင်းနေနဲ့ထောက်ပါပြီးတော့ဘေးမှာအချမ်းသာမှုလေးတွေရတယ် အဲတွေးကြည့်တယ်သိကုသနာကြံစီစရာတွေသုံးစရာသွဲစရာတွေအကုန်လုံးပေါ်လေကိုလောကမှာကာမဂုဏ်အယဝတ္ထုတွေဆိုတာအဲ့ဒါတွေအကုန်လုံးပါပဲမြင်တာကြားတာနားတာသောတာတွေးကြည့်တာသိကုသနာကြံစီတာတွေအကုန်ပါသွားတယ်ဥစ္စာတွေอืมအိမ်တော်ပရိဘောဂတွေအသုံးဆောင်တွေအကုန်ပါသွားတာပေါ့သူကတက်ရှိတက်မယ်အကုန်မဲ့ဒီဥစ္စာတွေအဲ့ဒါတွေနဲ့ထောက်ပံ့ပြီးတော့ပြီးမှချမ်းသာလေးတွေပေါ်လာတာကိုသူကချမ်းသာလေးဟိုတင်နှားထဲကနေပြီးတော့ညှစ်ထုတ်လိုက်တော့အစီလေး စီလေးထွက်လာတယ်လို့ပဲနှာလုံးနှာလုံးတစ်လုံးကစီလေးနည်းနည်းနည်းနည်းထွက်လာတယ်လို့အဲ့ဒါလိုပဲမြင်စရာကြားစရာအာယုံလေးတွေကနေပြီးချမ်းသာမှုလေးတွေထွက်လာအောင်လို့သူကအထုတ်ပြီးတော့ပေးမှဒါလေးတွေပေါ်လာဒီအာယုံလေးတွေပြည့်စုံနေတဲ့အခါမှာချမ်းသာတာပဲမပြည့်စုံဘူးဆိုလို့ရှိရင်ဆဲကြတာပဲဒီထဲကနေပြီးဝမ်းမြောက်ဝမ်းသာစရာတွေစိတ်ကူးနေရတာသိပြစရာအာယုံလေးတစ်ခုရောက်လာတယ်ဆိုရင်ဒါလေးချက်ချင်းကြိုးကြလို့လည်းသိရတယ်ခါတယ်ဘာမှချမ်းသာမှုမရှိတော့ဘူး

ဆင်းရဲဒုက္ခတွေရောက်လာတာကိုအခုပစ္စည်းဥစ္စာတွေရှိတယ်ဆိုပါတော့ဟောလာအခုခေတ်ကာလမှာရပါဗျာပစ္စည်းဥစ္စာတွေနဲ့ကိုယ်ဥစ္စာတွေနဲ့ကိုယ်တကားအဲသိကူးနေတော့အစတုန်းကတော့အများအားလို့လို့ရှင်းနေရတာကိုသူကတော့ကြာအစင်မသိနေဆိုတဲ့အခါကျတော့ဟောကိုယ်ကမဟုတ်ပြန်ဘူးလို့ကြာဒါသိပြပြတွေခါတယ်သိမြင့်ပြတွေပြစ်ကုန်ပြန်တာကိုသူကအင်းအစတုန်းကပြောနေရတာတွေဟာမပြောတော့ဘူးသာရမဝန်သားနေရတာတွေဝန်မသာတော့ကျွေးနေရတာတွေမကျွေးနိုင်တော့မျိုးကုန်ပြီ

ကာမဂုဏ်နဲ့စပြီးဒုက္ခဝေဒနာလေးတခုလူတွေကလည်းအများကလည်းဒါလေးကြိုက်နေတာဒုက္ခဝေဒနာလေးဒီချမ်းသာဆိုတဲ့ဒါပဲနာချမ်းသာဆိုတဲ့ဒါပဲအဲ့ဒီချမ်းသာတွေကကြိုက်များဒါကောင်းလာပြီလို့ထင်တာဒီလောကနိဗ္ဗာန်လောကနိဗ္ဗာန်လို့သူပြေကျော်နေတာတွေဟာလည်းအဲ့ဒါပဲသူဆိုတာမျိုးစားပဲကာမဂုဏ်အယုံနဲ့စပြီးဒီကလာချမ်းသာနေတာလေးဒီတက်တက်တာမှာချမ်းသာဆိုတာဖြစ်ပြီးတော့ချမ်းသာနေတာလေးကိုသာသူကလောကနိဗ္ဗာန်ဆိုပြီးပြောနေတယ်နာကောင်းတယ်လို့ပြောနေတယ်

ဒီနိဗ္ဗာန်ကိုတွေ့မြင်သွားလို့ရှိရင်ဒုနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်တွေ့မြင်သွားလို့ရှိရင်အဲပြိနိဗ္ဗာန်သုရိမနောက်ကာလမှာယုံနာသင်္ခါရတွေအဖြစ်ဘာမှမဖြစ်တော့ဘူးအဲဒီတော့ဘဝအပြင်မဖြစ်ရတဲ့အတွက်မဝူရဘူးမနာရဘူးမသေးရဘူးကိုယ်ဆင်းရဲမတွေ့ရဘူးသိဆင်းရဲမတွေ့ရဘူးဘာဆင်းရဲမှမတွေ့ရလို့ဆင်းရဲဒီဘုံတစ်ခါတည်းငြိမ့်ပါလား ဒီနည်းပဲရှိတယ်ပြည့်ပြည့်နည်းလည်းမရှိဘူးတချို့ကပြောကြတယ်။ကောင်းငင်ပုံရောက်နေလို့ရှိရင်အများအားဘဝမနာမသေးပဲနေတယ်ဆိုပြီးကျိုးပါတာတွေကဘာသာတရားတွေကဟောတာ။ဒါကတော့သူတို့သူတို့အကြိုက်လူများအကြိုက်ကိုသူကဟောတာကိုတကယ်ရှိတာမှမဟုတ်ပဲ။ကောင်းငင်ပုံမှာရောက်နေလဲကောင်းငင်ပုံမှာဇာတိဘဝသစ်ဖြစ်မှာပဲကောင်းငင်ပုံမှာပူမှာပဲကောင်းငင်ပုံမှာနာမှာပဲ။ ကောင်းကင်ဘုံစိတ်မချမ်းမသာမှုဖြစ်မှာပေါ့သူဘယ်သူကလာပြီးကြတာတားနိုင်တယ်ကိုကိုဆင်းရဲမှုလည်းဖြစ်မှာပေါ့သူဘယ်သူကတားနိုင်တယ်မကောင်းတဲ့အာရုံနဲ့တွေ့ရင်မကောင်းတာဖြစ်မှာပေါ့ဖြစ်ရမှာအဲသူတဲ့နိုင်နိုင်တဲ့ပုဂ္ဂိုလ်ရလာနှိမ့်ဆက်လို့ကျင်တယ်နှိမ့်ဆက်ခါရမှာတားနိုင်ဘူးလားအဲဒီတော့မအေးကြမှာဘူးပြီးတော့လည်းအများအားမဝမနာမသေးဘူး ပြီးနေတယ်ဆိုတာကလည်းသူတို့ရဲ့အပြောပဲဘယ်မှာမှမရှိဘူးမနာမသိပဲဒီအပြည့်ပြည့်ပြက်တာကြီးတယ်ပဲနောက်ဆုံးသမီးကြာပြက်သွားတာအဲဒါဘုရားဘာသာတရားတွေမှာအမနာသက်ရှိတဲ့နတ်တွေပြမာတွေဆိုတာရှိပါတယ်ပြမာတွေဆိုရင်ကဘာနဲ့ရှိပြီးတော့ကဘာဝန်7000တောင်းလေးတောင်ဒီအောင်သက်ရှိနေတာရှိပါတယ်ကြာကြီးပဲဓမေတခွေးကြီးတခါတဲ့ အဲ့ဒီမြမပုံတွေရောက်နေတဲ့ပုဂ္ဂိုလ်ကလည်းသူတို့ကသူတို့တခါလည်းမသေးဘူးလို့လည်းသိနေကြတယ်ဗကမြမကြီးများသူကတော့ကဘာသိတော့မများပါဘူးကဘာကဘာ340လောက်ပါပဲဒါပေမဲ့တကဘာလောက်ဆိုရင်ကိုကြာကြီးတာဘူးအဲ့တော့သူကမသေးဘူးသူကကအတူနေတဲ့ပုဂ္ဂိုလ်တွေလည်းအသက်ရှင်နေတော့မသေးကြပဲဟာကိုသူလည်းမသေးတော့သူတက်တက်တာမသေးတာကမတူတော့မသေးဘူးအောင်နေဒီဘုံကမြဲတယ်လို့သိနေတာ မြတ်စွာဘုရားကြွသွားတော့တော့မှတရားမြင်မှကြည့်မြတ်စွာဘုရားကိုဖိမှန်တကပြုတယ်သင်္ကောတော်ကဒီရောက်လာတာကောင်းတယ်ကုသိုလ်ကမှသိနေကြတာလေဥမနာမသိဘူးတဲ့အများအားချမ်းသာနေတာပဲဆိုတော့ဆရာကဒီမှာဟောရတယ်ဒါကဇမတဲ့မင်းဟာပူရဏနာတာသိရတဲ့သင်္ခါရတရားတွေကမလို့သေးပါပဲနဲ့တဲ့ မြဲတဲ့သင်္ခါရတရားတွေကမလို့သေးပါပဲနဲ့မြဲတယ်လို့သင်ရှင်းတာမှားတာပဲမှားတဲ့ယူပဲဆိုပြီးတော့အတော်ဟောယူရတယ်ဟိုမှာအဲဒီဒီကြကြမအိုးမနာမသိအမြဲတမ်းချမ်းသာတာနိဗ္ဗာန်တစ်ခုပဲရှိတယ်နိဗ္ဗာန်မရောက်သေးဘူးညကာလပါလုံးသာဖြင့်ဉာဏ်တခါလူပြစ်လိုက်ဉာဏ်တခါနာပြစ်လိုက်ဉာဏ်တခါပြမာပြစ်လိုက်အဲချမ်းသာပြီးတော့အသိဉာဏ်နေရတာပေါ့ အဲလူတို့ဆိုတာကတော့လည်းသိမကြပါဘူးလူသက်တမ်းကြည့်ကြလို့လေးပါပဲဒီတွင်မှလည်းပဲကိုစင်းစီသေးတယ်အများကြီးရောက်ပါသေးတာပဲစာရေးတော်ရင်နေတိုင်းကြာဘူးရပါလို့အတုခတွေအများကြီးရောက်ပါလို့နားမှလည်းနားလိုက်ဆင်းရဲတွေရှိပါတယ်ဒီမှာမှာတော့ဖြင့်အဲဒီလိုကိုစင်းစီဆင်းရဲတွေမရှိပါဘူးမရှိပေမဲ့လည်းသူကမမြဲဘူးနောက်ဆုံးတစ်နေ့ကျတော့ဖြင့်သေးရသေးပြီးလူလူဘဝနာဘဝရောက်လာတယ်လူဘဝနာဘဝက ကောင်းကောင်းမွန်မွန်ကျင့်သုံးနေလို့ရှိရင်လည်းပဲသူလူဘဝနာဘဝတွေထပြီးတော့ဖြစ်သွားမှာပဲကောင်းကောင်းမွန်မွန်ကျင့်သုံးလို့ရှိရင်အပေလေးပါးငရဲသိစ္စာဖြစ်တာလည်းကြာသွားနိုင်သေးတာပဲအဲဒီတော့ဘာမှသိမချရဘူးဘင်္ဂရာတရားတွေအမိပြုနေလို့ရှိရင်ဘာမှသိမချဘူးတဲ့နိဗ္ဗာန်တရားသာလျှင်အမြဲတမ်းမပြတ်မစည်းတည်နေတာတဲ့ဒုဝတရားသာနာစောင့်ရှောက်တတ်တဲ့တရားပဲအခု

အကောင်းတွေကိုလိုက်ရှားနေကြတယ်နေတိုင်းနေတိုင်းချမ်းသာလိမ့်မယ်လို့ချမ်းသာချမ်းသာကြောင်းနေရှားနေကြတယ်ရှားနေလို့ရသင့်တယ်လို့လည်းရပါတယ်ချမ်းသာတယ်ဆိုတာလေလောကနိဗ္ဗာန်လို့ခေါ်တယ်ကာမဂုဏ်ချမ်းသာတွေရသင့်တယ်လို့ရကြပါတယ်ဒါပေမဲ့ဒါလေးကတော့မစောင့်ကြောက်တာဘူးအများအားချမ်းသာအောင်လို့သူကမစောင့်ကြောက်ဘူးမအိုးအောင်လို့သူကမတားမြင်နိုင်ဘူးမနာအောင် မတားမြင်နိုင်ဘူးမသိအောင်မတားမြင်နိုင်ဘူးအဲကိုစင်းရဲစင်းရဲမဖြစ်အောင်မတားမြင်နိုင်ဘူးသူက အကုန်လုံးဘုရားအတဲ့ညင်းအောင်သူကမတားမြင်နိုင်ဘူးတဲ့ဒါကြောင့်သူဒါနမမြင်ဘူးတဲ့နိဗ္ဗာန်ဆိုတဲ့တရားကတော့နိဗ္ဗာန်တရားကိုရသွားလို့ရှိရင်အဲ့ဒီပုဂ္ဂိုလ်တွေဘယ်တော့မှဘုရားအတဲ့မရှိရဘူးတခါတည်းနိဗ္ဗာန်ကဘာဘိညာမှမရောက်အောင်ကိုရှင်စီစဉ်တွေဘာမှမဖြစ်ရဘူးဒါကြောင့်နိဗ္ဗာန်ဆိုတာဒါနတရားသွမ်းဆုပ်တတ်တဲ့တရားပဲလေနတရားတဲ့ဘုံညာလည်းဖြစ်ပါပဲနိဗ္ဗာန်

နာညာတို့ဘာလို့အခါလဲကွယ်ပြုပြီးတော့ဒီလိုနေရတယ်။ဒါကဘုံအောင်ရတယ်ဘုံအောင်ရတယ်။ကဲရကွင်းမြင်မှာဆိုလို့ရှိရင်ဖြင့်ဒါဘုံအောင်ရမရှိဘူး။အဲ့ဒါလိုပဲလောကမှာတော့ဘယ်ဟာကကောင်းပါလဲဆိုပြီးတော့ဘုံအောင်ရကြပါမယ်လို့ဘုံအောင်ရမဖြစ်ဘူး။ကိုချင်းနာချင်းပေချင်းစိတ်သန္တာကိုဆင်းရဲရမကင်းနိုင်ဘူး။လူလောကမှာအဲသူသာတော့ထင်ကြနေပါပြီ။နတ်ပြည်လောကတွေမှာကောင်းပါတယ်ကောင်းမွန်မှုတွေမှာကောင်းပါတယ်ဆိုပြီးတော့အဲ့ဒီ သွားနေမလားဒီသွားနေလည်းပဲသူကမလုံးညုံဘူးဓမ္မပြည်လောကသွားနေလို့လုံးညုံမလားဒီလည်းမလုံးညုံဘူးဘယ်ကြောင့်မှလုံးညုံလဲဆိုလို့ရှိရင်နိဗ္ဗာန်ရောက်မှပဲနိဗ္ဗာန်ရောက်မှမအိုမနာမဲ့ဒီကိုသိရသိပြည့်တွေအကုန်လုံးငြိမ့်ပြီးတော့သွားမယ်အဲဒါဒါနဒေနပရာယနအာကိုရလည်းဖြစ်ပါတယ်ဒါကြောင့်နိဗ္ဗာန်ဟာအမြတ်ဆုံးပဲလို့မြတ်စွာဘုရားများဟောကြားတော်မူ

မကြမနာတဲ့ပုဂ္ဂိုလ်တွေအများကြီးပါပဲအများကြီးပဲသူကသူ့လိုကောင်းမှုတော့ဖြစ်ပေါ်ပါတယ်ဒါပေမဲ့လည်းနိဗ္ဗာန်ရအောင်လို့ရှင်းဖို့ကြံဖို့အထုပ်ကိုနီးနေပြီးကြာကြာနာနာမရပဲနဲ့ဒီလိုရှင်းကုန်တော့တယ်အများကြီးရှိပါတယ်အဲဒီတော့မြတ်စွာဘုရားသာသနာတော်တွင်မှဘဂဝတိမယောက်ျောင်းတရားတွေလည်းကောင်းမွန်ကြားနာရမှကြားနာရပြီးတော့လည်းပဲရှင်းလဲရှင်းမှရှင်းရတော့လည်းပဲဒီကဆရာသမားတဲ့လူတွေဆရာသမားကလည်းရှင်းမှအဲဒီအကြောင်းညွှန်တဲ့ခါကာလလေးမှာရှင်းရကြရင်အထုပ်ရတယ် ဘဝချင်းချင်းကြံရင်အားထုတ်ခြင်းပဲလို့လူတွေကလည်းလောကီကိစ္စတွေနဲ့ဆိုတော့မအမလာဖြစ်နေတော့ဒီလိုအမထုတ်နိုင်တာတွေကလည်းပဲအခုတော့အများကြီးပဲအမထုတ်နိုင်တာတွေအများကြီးပါပဲအဲဒီတော့ခွင့်ရတဲ့အချိန်ကလေးမှာကြိုးစားအားထုတ်ကြတာကိုကြိုးစားပြီးအားထုတ်ဖို့လိုပါတယ်နိဗ္ဗာန်ဟာပြန်အကောင်းဆုံးပဲပြညာတွေပါပဲပြည့်ပြည့်တွေဖြစ်ပါစေအဲဒီမြတ်စွာဘုရားဤသာသနာတော်ကြီးပြုကျုံတဲ့ခါကာလမှာဆင်းရဲခါသိဉ္ဇနိဗ္ဗာန်တို့အသိအောင်ရအောင်အားထုတ်မယ်ဆိုတဲ့နှလုံးသွင်းလေးရှိဖို့လိုပါတယ် ဒီခံခြင်းသုံးအမြတ်ဆုံးပဲနိဗ္ဗာန်မြတ်လဗုဒ္ဓမိတ်မေတဲ့နိဗ္ဗာန်မြတ်တယ်လို့အကောင်းဆုံးပဲလို့ဘုရားမြတ်စွာဘုရားဟောကြားမိမှာတော့မလဲပါဘူး။ဒီခံခြင်းသုံးအမြတ်ဆုံးပဲ နိဗ္ဗာန်မြတ်လှဗုဒ္ဓမိတ်မေနိဗ္ဗာန်မြတ်လှဗုဒ္ဓမိတ်မေနိဗ္ဗာန်မြတ်လှဗုဒ္ဓမိတ်မေနိဗ္ဗာန်မြတ်လှဗုဒ္ဓမိတ်မေသို့နိဗ္ဗာန်မြတ်လှနိဗ္ဗာန်မြတ်လှဗုဒ္ဓမိတ်မေနိဗ္ဗာန်မြတ်လှဗုဒ္ဓမိတ်မေနိဗ္ဗာန်မြတ်လှဗုဒ္ဓမိတ်မေ နာယီပဝစီတောပရူပဂာတိပဝစီတောယံတိပရူပဂာတိသူတော်ဘာကိုညှင်းဆဲလေရှိပြီးနာဟောတိမဖြစ်ဘယ်ဟာဆိုလို့ရှိရင်သူတော်ဘာကိုညှင်းဆဲလေမရှိရဘူးတဲ့ပုံနဲ့နှုတ်နဲ့ညှင်းဆဲလေမရှိရဘူးတဲ့ဒါကယဟန်ကြီးဆိုဟောပါတယ်။နောက်လူတွေလည်းပဲတားနေနေကြည့်ရတာပေါ့သူတော်ဘာ မညှင်းဆဲတဲ့ခြင်းကတော့လည်းကောင်းပါလေကိုယ်လည်းညှင်းဆဲမခံခြင်းဘူးသူများလည်းပဲအဲညှင်းဆဲမခံခြင်းဘူးပြီးတော့သူများလည်းကိုယ်ကမညှင်းဆဲနဲ့ပေါ့ဒီနည်းနဲ့ဘယ်နည်းနဲ့မှမညှင်းဆဲနဲ့ပေါ့ဒီဥစ္စာတော့ယဟမန်လင်းမညှင်းတတ်ပေအဲနာယိပဝစီတော်ပရူပကလာသမနောဟောတိပရံဝိဟိရိယတော်ပရံသူတော်ကိုဝိဟိရိယတော်ညှင်းဆဲသောပုဂ္ဂိုလ်သည်သမနောကိလေသာငြိမ်းအောင်ကျင်သောရာလေနာဟောတိမဖြစ် သူတော်ဘာညင်းစေလို့ရှိရင်ကသူတော်ဘာညင်းစေရင်သာသမဏမဟုတ်ဘူးတဲ့သမဏဆိုတာသမေတိတိသမနောကိလေသေသမေတိတိသမနောကိလေသေကိလေသာရောသမေတိငြိမ့်စေတာဤဒီဆိုကြောင့်သမနောသမဏမိသမဏဆိုတာကိလေသာကိုငြိမ့်စေတတ်တဲ့ပုဂ္ဂိုလ်ကိလေသာငြိမ့်အောင်ကျင့်ပြီးသားရင်လည်းဖြစ်ရမယ်ကိလေသာငြိမ့်အောင်ငြိမ့်အောင်ကျင့်နေတဲ့ပုဂ္ဂိုလ်ရင်လည်းဖြစ်ရကိလေသာငြိမ့်အောင်ကျင့်တဲ့အကျင့်ကသာသမဏရဲ့ကျင့်ဖို့ ကိလေသာပွားအောင်ကျင့်ရင်အာသမဏကျင့်ဝင်မဟုတ်ဘူးလို့ညာမဟုတ်ဘူးညာကျင့်ဝင်မဟုတ်ဘူးကိလေသာတိုးပွားအောင်မကျင့်ရဘူးကိလေသာနဲ့အောင်ကျင့်အောင်ဒါလိုသာကျင့်ရမှာဒါတော့သူတော်ဘာညှင်းသေးတယ်ဆိုတဲ့ကညှင်းသေးမှုကိလေသာတွေကိုကလက်ခံနေတာကိုဒါတွေပွားများအောင်လုပ်အဲတော့ဒါသမဏမဟုတ်ဘူးတဲ့လို့ဒါတော့ဒီဒီပါဠိမောက်ရဆိုရင်တော်တော်ကြီးတော်တော်တောင်းနေတယ်ဆို

ဓမ္မာနိမနိတာပိဓမ္မာနိမနိတာပိဓမ္မာနိမနိတာပိဉ္စေကသမဏမဟုတ်ပေဉ္စေကသမဏမဟုတ်ပေဉ္စေကသမဏမဟုတ်ပေဉ္စေကသမဏမဟုတ်ပေအဲဉ္စေလို့ကျင်သမဏမဟုတ်ဘူး အဲဒီတိုင်းကျင့်မှုကောင်းပါတယ်မှန်ကျင့်ကြကောင်းပါတယ်သီခံကျင့်သုံးအများဆုံးမေနိဗ္ဗာန်မြတ်လဗုဒ္ဓမိတ်မေရာမှန်လင်းမညှင်းတတ်ပေညှင်းစေကသမဏမဟုတ်ပေဒါပထမကတာပါနာကောင်းတဲ့တရားတွေပါပဲဒါသုံးမဩဝါဒပေးတယ်ဘာဘာဘာဘာသာအကရဏံကုသလသုဘသမရာသစိတ်တာပရိယောဒပနာဧတံဗုဒ္ဓနာဘာဝနံ

ကာမဂုဏ်တွေမှာကျุလွန်ခြင်းမှာရင်းခြင်းတွေမပြုလုပ်ပါနဲ့မုသာဝါဒသူတော်ဘာကျုမဲ့ပြောင်းလိမ့်မည်ပြီးဒီကလာမပြောပါနဲ့သူရာမေရမူရင်မေးလျော်စီရတဲ့သေးအရက်စသည်တို့ကိုတောက်စားခြင်းမလုပ်ပါနဲ့ဒီငါးခုပါပဲအဲအဲ့ဒါလုံးလုံးအကုသိုလ်တွေဆိုတာဒါပဲဒီလောကနေနေပြောမယ်ပြင်ယဟန်ဘက်ကနေပြီးတော့ပြောမယ်ဆိုတော့ယဟန်မှာသိခါဖို့တွေအများကြီးရှိတယ် ပါတိမောသိခါဘုဒ္ဓေဆိုတာ129ပါအဲ့ဒီ9ပါးကတော့သမထတွေပါ120လောက်ရှိပါတယ်ဒီမှာရှင်းရမယ်ကြီး120လောက်ရှိအကျေအားဖြင့်တော့ဂရေ9တော်မျိုးရှိတယ်အဲ့ဒီသိခါဘုဒ္ဓေအဲ့ဒီသိခါဘုဒ္ဓေကျွလို့ရှိရင်ဒါအာကုသိုလ်တွေပဲအဲ့ဒီအာကုသိုလ်တွေကြည်ချောင်ပါတဲ့သဗ္ဗဗဗအကရဏအလုံးစုံသောအာကုသိုလ်မပြုရခြင်းတဲ့ မကောင်းမှုများပဲကြားပါလေတဲ့မကောင်းမှုများတွေပဲကြားပါကိုဖြင့်နှုတ်ဖြင့်မကောင်းသောအမှုတွေကိုမပြုပါလိမ့်နဲ့ဒီလိုဆိုလိုပါတယ်အဲဒါဆိုရမကောင်းမှုများပဲကြားပါလေမကောင်းမှုများပဲကြားပါလေမကောင်းမှုများပဲကြားပါလေမကောင်းမှုများပဲကြားပါလေ ကုသလပုပသံဗရာကုသလသာကုသိုလ်ဟုသည်မြဥပသံဗရာပြည့်စုံစေခြင်းကောင်းမှုတရားဖြစ်ပွားဆုံးစေကုသိုလ်တွေတော့ပြည့်စုံပါစေကောင်းသောတရားတွေကောင်းသောတရားတွေကလူလောကကနေပြောင်းမယ်ဆိုလို့ရှိရင်အဲဒီဒါနခုနမကောင်းမှုကိုချင်ချောင်လဲဆိုတဲ့ဗီလာကပြည့်စုံသွားတယ်အဲဒါနတို့သမထတို့ကကောင်းကုသိုလ်ကောင်းမှုတွေပေါ့ဘုရားရှိခိုးရဲ့ ဆရာဝတ်တက်တယ်ဆရာကုံကိုအောင်ပြုတယ်ပရိစိတ်တယ်อืมသူအောင်ပြတဲ့နှလုံးသွင်းတယ်ကောင်းသောကြံစီတွေကိုပြုတယ်အဲ့ဒါတွေကကောင်းမှုတွေပါပဲကောင်းမှုတွေဆံဘက်ကနေပြောမယ်ဆိုရင်တော့သမထဘာဝနာအလုပ်တွေပေါ့သမထဘာဝနာအလုပ်တွေအဲ့ဒါတွေကကောင်းမှုတွေပဲကောင်းမှုတရားတွေပြည့်စုံအောင်အထုတ်ပါဒါတော့ စိတ်ဖြင့်မကောင်းမှုတွေမဖြစ်အောင်ကောင်းသောတရားတွေကြီးတဲ့ဖြစ်ပြီးတော့နေအောင်အားထုတ်ပါလို့ဆိုလိုပါတယ်ကောင်းမှုတရားဖြစ်ပွားဆုံးစေတဲ့ဆိုရမယ်ကောင်းမှုတရားဖြစ်ပွားဆုံးစေကောင်းမှုတရားဖြစ်ပွားဆုံးစေကောင်းမှုတရားဖြစ်ပွားဆုံးစေကောင်းမှုတရားဖြစ်ပွားဆုံးစေ ကောင်းမှုတွေပယ်ကြရမယ်ဆိုတဲ့အတွက်လူများမှာ၅ပါးသီလသိက္ခာပုလုံညွန့်နေရင်သာမကောင်းမှုတွေပယ်ပြီးသားဖြစ်နေတာပါပဲကောင်းမှုတရားဖြစ်ပွားဆုံးလေဆိုတော့တာနိုင်နေညာဒီဒါနာတို့သီလမှာလည်းပဲဥပုအထင်ကဥပုသီလကုလို့၈ပါးသီလတို့ဒီလိုဟာတွေလည်းပဲကောင်းမှုတရားတွေပါပဲနောက်ပြီးတော့ဘုရားကုံအာရုံပြုတယ်ကမ္မနာတခုဟုတ်လားသမထကမ္မနာတခုကိုနှလုံးသွင်းနေတယ်အဲသူတော်ဘာကြီး အကျိုးစီးပွားဖြစ်ရဖြစ်ကြောင်းတွေကိုကိုယ်ကဆောင်ရွက်ပြီးတော့ပေးတယ်ကိုယ်ပြင်ဆောင်ရွက်တယ်နှုတ်ပြင်ဆောင်ရွက်တယ်ကူညီရယ်အားပေးတယ်ဒါတွေဟာသူကကောင်းမှုတရားတွေပွားနေတာပါပဲသာစိတ်တပရိယောဓပနာမိမိစိတ်ကိုတဝဉ္ဉဖြူစင်စေခြင်းတဲ့မိမိစိတ်ကလေးကိလေသာတွေမြေကြီးတွေမကအောင်လို့ စင်ကြယ်ပါစေတဲ့ဘယ်ကြောင့်စင်ကြယ်ရမလဲဆိုတော့အရိယာမညာပူညာနဲ့ရောက်အောင်စင်ကြယ်ပါစေအရိယာမညာပူညာနဲ့မှလည်းအရာတမေအရာတကိုရောက်အောင်လို့စင်ကြယ်ပါစေတဲ့ဒီစင်ကြယ်အောင်အားထုတ်ရမှာပါမိမိစိတ်ဓာတ်ဆွတ်ဆွတ်ဖြူစေတဲ့မိမိစိတ်ဓာတ်ကိုတခါလဲဖွေးဖြူသောအဝုတ်ကလေးများ လက်ကင်ဘွားလေးဆိုတော့ငွေကြီးတွေပါလေကြည့်လို့ရှိရင်စားပြနဲ့မှလည်းပို့တိုက်ပြီးတော့ကျော်ရတယ်တစ်ခါနဲ့မပြောင်းသေးဘူးဆိုနှစ်ခါနှစ်ခါနဲ့မပြောင်းသေးသုံးခါတက္ကတက္ကထုရက်နေပြီးတော့ကျော်ရတယ်အငွေကြီးတွေဘာမှမရှိဘူးဆိုတော့ဆင်းပြီးဆိုတော့မှဒီမှာရရတော့အဲ့လိုပဲမိမိစိတ်ဓာတ်မှာလောဘအငြိအကျေးဒေါသအငြိအကျေးမောဟအငြိအကျေးမာနအငြိအကျေးကိလေသာအငြိအကျေးတွေဘာမှမရှိအောင်လို့သင်ကြအောင်အထုတ်ပါတဲ့ဘုရားထုတ်တာအဲ့ဒါအထုတ်နေရတာ လောဘကြောင့်ပါကစိတ်တိုင်းစိတ်တိုင်းယုံနာနေနဲ့စပြီးလောဘဒေါသမောဟကိလေသာတွေမဝင်နိုင်အောင်လို့သမထဘာဝနာအားထုတ်တဲ့အခါမှာတော့သမာဓိအာယုနှလုံးသွင်းတယ်သမာဓိအာယုနှလုံးသွင်းတော့စိတ်ကူးတွေတခြားမသွားရဘူးပေါ့လေဟိုမှာဘုရားကုံတော်တွေနှလုံးသွင်းတယ်ဆိုဘုရားစီပဲစိတ်ရောက်နေပြီးဘယ်မှမရောက်ဘူးဒါတော့စိတ်ကူးထဲမှာအကုသိုလ်တွေကင်းအာနာပါနသမ သမထဆိုတော့အာနာပါနနဲ့ထွက်တဲ့ဝင်တဲ့ကိုနှလုံးသွင်းနေလို့ရှိရင်စိတ်ကထွက်တဲ့ဝင်တဲ့ထဲမှာပဲတည်နေတယ်တခြားမသွားရဘူးလောဘဒေါသမောဟစိတ်ကူးတွေမရှိရဘူးလားအကုသိုလ်တွေကျင်းနေတာပါပဲသာမင်မွေးကြီးဖြည့်သေးလက်သက်သွားအရေးစသည်32ခုဒါသားတွေနှလုံးသွင်းဆင်ခြင်နေတယ်သာမင်ဆိုသဘင်တွေရောက်သဘင်တွေဟာသက်ဆိုယုံရှားဝယ်ပဲသဘင်သက်သက်ဆိုလို့ရှိရင်ဘာမှမကောင်းဘူးอืม ဒါပေမဲ့သူ့ဟာသူအမှင်လေးဆိုရင်အထူးအချင်းစသတော့ပါတယ်မှာဟင်းနဲ့ထမင်းနဲ့ပါလာလို့ချင်းသာထုတ်ပြတာပဲညွန်တယ်အကျိုးညွန်တဲ့ပုဂ္ဂိုလ်အဲ့ဒီဟင်းတော့မစားတော့ဘူးသူကညွန်သွားလို့အဲ့ဒီသမင်းကညွန်စရာပဲသူအမှင်ကောင်းမှာပေါ့ဘုံမှာတကူလုံးမွေးညင်းနေပေါ့သာမင်မွေးညင်းဒါလည်းညွန်စရာပဲခြေသက်လည်းပဲတွေဆိုတာလည်းဒီလိုပဲသူ့စာညွန်စရာပဲ အဲလက်မှာရှင်မှာရှိနေတော့ကိုယ့်အနေကိုဆိုတော့သဘာဝတည်းနေတယ်ဘယ်လိုလဲသင်နေရတာဒီကဖြုတ်လိုက်လို့ရှိရင်ဘာမှနေရမကြဘူးလက်သေးအစွန်းထွက်နေတာလေးကြိုက်ပြီးရင်ကိုအဲ့ဒီဥစ္စာတွေကယုံကြည်ဖြစ်နေလို့အိမ်ထဲတောင်မစားရဘူးထုတ်ပြရတယ်လို့ဆိုတာอืมခြေသက်လည်းပဲသွားတယ်ဟောသွားဆိုတာလည်းပဲကိုယ့်အနေကိုဆိုတော့သွားလေးရသူကလှတယ်လို့အောင်းမင်းတယ်သွားကညညညပေါက်နေတယ်သွားဆိုလို့ရှိရင်ကိုယ်သွားလေးနဲ့ကိုယ်ကလှပို့တိုက်ပြီးတော့တခါလဲ အဲလှတယ်ကောင်းတယ်လို့အောင်းမိကြတဲမလှဘူးထင်လို့ချင်းတချို့ကလည်းရှူရီပါနည်းနည်းကိုတ်ထားလိုက်ပြီးလှအောင်လို့ဆိုတာဘွားကကျိုးသွားပြီဆိုရင်အဲ့ဒီသွားမြန်မကြဘူးဒီသွားဒီသွားလှတယ်ဆိုပြီးဘယ်သူမှသိမ့်မထားနိုင်တော့လွှင့်ပြလိုက်တော့တာလေသူကတော့မာမသူကနှင်းနေတဲ့ဥစ္စာမဟုတ်ဘူးအဲသဖြင့်မွေးရင်ခြေသေးလည်းပဲသွားအရေးအသားအကျော်အယူယူရင်းခြေစီအညို့နှလုံး အသက်အမေးအပြင်းဆုံးဥမဥဒင်စာသေးစာဟောင်းအသာရသာသို့တာပေါ့လေစာသေးစာဟောင်းဆိုတာမသိချင်းကြီးတွေတူတာအရိယသာကျူစရာကောင်းတာတွေပါပဲအဲအဲဒီ32ခုနာသာအစုဝေးတွေကိုနှလုံးသွင်းပြီးတော့နေတော့အဲဒီစိတ်ကတခြားမရောက်ပါဘူးလောဘဒေါသမောဟစိတ်တွေမရှိရဘူးဒါလည်းပဲအကုသိုလ်တရားတွေကင်းနေတာပါပဲကုသိုလ်တရားတွေပွားနေတာ အခုဝိပဿနာအလုပ်ကတော့အဲ့ဒါလောက်ကိုမကဘူးသူကဓဝါ၆ပါးကပေါ်လာတိုင်းဖြစ်တဲ့ယုံနာနေကိုရှုနေတာပေါ်တိုင်းပေါ်တိုင်းယုံနာနေယုတ်တရားပဲနံတရားပဲအနိစ္စပဲဒုက္ခပဲအနတ္တပဲဆိုတာအမှန်တိုင်းသိအောင်လိုက်ရှုနေရတယ်ရှုပါကတော့လည်းမသိသေးဘူးပေါ့လေနောက်သမာဓိညာတော့အားကောင်းတော့သိပါတယ်မြင်တိုင်းမြင်တိုင်းယုံနေတာနှစ်ခုပဲရှိတယ်အဲမျက်စိကယုတ် သင်ကယုတ်မြင်ပြီးတာကနာပြီးသုံးခုရှိတာကိုမြင်တဲ့အခါကလာမြင်တယ်မြင်တယ်မှတို့တော့ဒီဒီမှတ်ကတော့ရောက်ခဲ့တယ်အစင်မှုသာပြောရတရားထုတ်တဲ့အခါဒီအစမှတော့မဖြစ်ဘူးလားဒီအစမှလည်းမဖြစ်ဘူးအာဒေသနာအစဉ်ကဒီကနေစပြီးတော့ဟောတာတော့ဒီလိုပဲပြောနေရတယ်အဲမျက်စိနဲ့အစဉ်ကယုတ်မြင်တာပြီးတာကနာတယ်မတိုင်းမတိုင်းဟာမျက်စိကတခြားပဲမြင်ရတဲ့အစဉ်ကတခြားပဲ မျက်စိဟာမြင်ရတဲ့အဆင်းမဟုတ်ဘူးမြင်ရတဲ့အဆင်းဟာလည်းမျက်စိမဟုတ်ဘူးမြင်သိတာလေးရတယ်တခြားပဲမြင်သိတာလေးကလည်းမျက်စိမဟုတ်ဘူးအဆင်းလည်းမဟုတ်ဘူးသူကမြင်သိတာမြင်သိတာလေးပဲအဲပြီးတော့အဲ့ဒီမြင်သိတာလေးကိုရှုလိုက်တော့ရှုပြီးသိသွားတာတွေကသူကလည်းတခြားပဲမြင်တာမဟုတ်ဘူးသူကသိတာပဲသူကတခြားပဲအဲတော့မျက်စိကတခြားအဆင်းကတခြားမြင်တာကတခြားသိတာကတခြားသဘောတရားလေးတွေကိုအဲ့ဒါလေးတွေပြောင်းမြင်နေမြင်နေပြီးတော့ရှုရတယ် ထို့သူနားကကြားတဲ့ခါကာလမှာလည်းပဲနားကတကြပဲအပန်းကတကြပဲအဲနားလည်းပဲရုပ်ပဲနားကလည်းဘာမှမသိတာဘူးအပန်းကလည်းရုပ်ပဲသူကလည်းဘာမှမသိဘူးအပန်းကလည်းကြားရုံနဲ့ကြားသူကသိတတ်တာမဟုတ်ကြားသွားတာကသူကနန္တရားသူကကြားတာလေးကသူကတခြားကြားပြီးတဲ့နောက်ရှုလို့သိသွားတာလေးသိတဲ့စိတ်ကလေးကသူကတခြားပဲ အဲ့ဒီပြီးတာလေးတွေကနာကြားတာနဲ့ပြီးတာကနာဒါလေးတွေကိုကိုယ်ပိုင်ညာနဲ့ကျင့်ပြီးတော့သိရအောင်လို့အခုစကားသာအထုစာပုဂ္ဂိုလ်တွေသိပြီးမှမဟုတ်သေးဘူးနောက်သမာဓိညာကျင့်လာတော့ဒါတွေကသိပါတယ်မျိုးစားတွေကအဲအခုပါရမီညာလေးတော့ဆိုတာပိုင်းခြားပြီးတော့သိပါတယ်တချို့ပါရမီညာထက်တန်တဲ့ပုဂ္ဂိုလ်တွေကတော်တော်ကိုရှင်းရှင်းလင်းလင်းသိပါတယ်ပါရမီညာနဲ့နဲ့နှုတ်တဲ့ပုဂ္ဂိုလ်တွေကတော့တော်အောင်သိအောင်ပဲတော်အောင်သိအောင်သိတယ်သူဟာနဲ့သူတော့လည်းပဲဝိပဿနာညာသင်တဲ့တည်းပြီးမဲ့ညာပညာနဲ့ရောက်တာပါပဲ ကဲဆိုသမ်းပါအောင်တော့ဒါလေးနည်းနည်းလေးပူပူတာကြည့်ရအောင်လို့မြင်စေခဏ၌မြင်စေခဏ၌မျက်စိနဲ့အခြင်းကယုံမျက်စိနဲ့အခြင်းကယုံမြင်နာသိတာကနာမြင်နာသိတာကနာမြင်စေခဏ၌မျက်စိနဲ့အခြင်းကယုံမျက်စိနဲ့အခြင်းကယုံမြင်နာသိတာကနာမြင်နာသိတာကနာ ကြာစေခဏ၌ကြာစေခဏ၌နာနဲ့အပံကယောနာနဲ့အပံကယောကြာတာပြီးတာကနာကြာတာပြီးတာကနာကြာစေခဏ၌ကြာစေခဏ၌နာနဲ့အပံကယောနာနဲ့အပံကယောကြာတာပြီးတာကနာကြာတာပြီးတာကနာကြားတဲ့ခါမှာကြားတယ်ကြားတယ်မှလိုက်ဟိုကနားကတခြားကိုကြားတယ်အပံလေးကတခြားကြားပြီးသွားတာတွေကတခြားရှုလိုက်တာတွေကတခြားပဲ ဒါလေးကလည်းသူ့အခိုက်အတန့်ပဲအခိုက်အတန့်ပဲအဲ့ဒီကြားတဲ့အတန်လေးလည်းခိုက်တာပဲပြီးမရှိဘူးကြားသိတာလေးလည်းခိုက်တာပဲမရှိဘူးရှုလိုက်တဲ့စိတ်ကလေးကလည်းသူကရှုပြီးမရှိတော့ဘူးမရှိဘူးခဏပြောက်သွားတာအဲ့ဒါကြီးမမြဲတာဆိုတာပဲအစကသာအစအထုကသာပုဂ္ဂိုလ်ကတော့ဘယ်တော့ပိုင်းမနေနေမသိသေးဘူးပေါ့လေနည်းနည်းသင်ញင်ပြီးတော့သဘောကျရုံနဲ့ရှိမှာပေါ့ အဲကျူပါများလာတဲ့ခါကျတော့ကြားတယ်ဆိုတာနဲ့ဟိုမှာကြားတဲ့အပန်ရောကြားသိတာရောကျူတာရောဒါလည်းပြောက်သွားတယ်ဟိုကြားလိုက်ရင်ပြောက်လိုက်ရင်ကြားလိုက်ရင်ပြောက်လိုက်ရင်ကြားလိုက်ရင်ပြောက်လိုက်ရင်အဲ့ဒါလေးတွေတွေ့ရတာကိုအဲဒီတော့အိဋ္ဌမမြဲတဲ့တရားတွေပဲဒီကြားတဲ့သဘောတရားဟာမမြဲသလိုပဲအလုံးမြင်ရတာတွေရောတွေ့ရတာတွေရောအကုန်လုံးတစ်လောကလုံးရှိတာတွေအကုန်လုံးကုသနာငါသုသနာငါဒီလိုမမြဲတဲ့တရားတွေကြီးတယ်ပဲလို့ရှင်ရှင်ဒီလိုသဘောကျရမှာနောက် သမာဓိညာရင့်လာတော့အဲ့ဒီတိုင်းပဲသဘောကျပါတယ်နိစ္စနုပါဒညာခေါ်တယ်သောတုနာသေခဏမှာနှာခေါင်းနဲ့အနယုတ်နှာခေါင်းနဲ့အနငါယုတ်နာနာပိတာကနာနဲ့သာသေခဏမှာတဲ့လျာနဲ့အရသာကယုတ်သာရာပိတာကနာနဲ့သာတဲ့ခါကာလမှာ ဇာအရာတွေကိုစားတော့ဒီမှာတော့အများကြီးပါပဲရှိစရာတွေကတော့သမင်းပွဲရှိတာတွေလည်းရှိတာပဲမြင်တာလည်းရှိတာပဲလက်လန်းတာကိုင်းတာယူတာတွေလည်းရှိတာပဲဇာတဲ့ထိုးခွန်းတာလည်းရှိတာပဲလက်ပြန်ချတာလည်းရှိတယ်ပဇက်ကလှုပ်ရှားတာတွေလည်းရှိတယ်ဝါတာတွေလည်းရှိတယ်အဲနောက်ရှားပေါ်မှာရတာလေးပြီးတော့အဲ့ဒါကမှသူကစားတာအဖြစ်ပဲဟိုဟာတွေကတော့အထောက်ပံ့ကူညီတွေအဲဆရာပေါ်မှာရတာလေးပေါ်လာချိုးတယ်ခြင်းတယ်ကောင်းတယ်မကောင်းမှုဒါလေးပေါ်လာတယ် အဲဒီအဲဒီခါကာလမှာလျာကသူကတရားပဲဟိုးချူတာကျင်တဲ့ရတာတွေကသူကတရားပဲချူတယ်ကျင်တယ်လို့ရတာတွေပြီးသွားတာတွေကတရားပဲနောက်ကနေပြီးတော့အဲစားတယ်စားတယ်ပြီးတယ်ပြီးတယ်ချူလို့ကျင်ချူတယ်ချူပြီးတာတွေကသူကတရားပဲအဲတော့အဲဒီယုံနာလေးတွေတခြားတခြားတွေကွဲပြီးတော့သိအောင်ပြီးတော့သူခိုက်တာနဲ့သူဖြစ်ပြီးကြောက်သွားတာလေးသိအောင်လို့ဒီလိုအားထုတ်ရပါတယ် သာသာသာအတုကသာပုဂ္ဂိုလ်တွေကတော့ဒါကိုယ်ပြပါမသိနိုင်သေးပါဘူးအဲတော့ရက်တော်ကြာလို့မ10ရက်15ရက်စသည်ကြာတော့တချို့လည်းပဲရက်20လောက်ပေါ့အဲဒီကြာတဲ့ခါကျတော့ဒါတွေအသိလာတယ်သူရှုတိုင်းဆိုင်ရင်းနဲ့တခါဘာမှရတာတော့မဟုတ်ဘူးကောင်းတယ်တော့မထင်ဘူးသူကစာပြင်းကြောက်သွားရင်စာပြင်းကြောက်သွားရင်လည်းဘာမှနေရာမကြောက်ဘူးပါရကြတယ်ဘာမှမရှိဘူးတည်းမှာအဲဒါလိုလည်းထင်တော့ပါအဲတော့စာစေခဏမှာ လျာကလည်းရုပ်ဟိုသမင်းနဲ့ဟင်းတွေကပါတဲ့အချိုချင်းရတာတွေအဲ့ဒါကလည်းရုပ်ပဲတဲ့ဥစ္စာလျာကရုပ်ရတာကရုပ်အဲ့ဒီရတာတွေသိသွားတာကအာကိုစားတယ်လို့ဒီကဘောဟာရတင်ထားပါလေရတာသိတာကလည်းရုပ်ပြီးတော့ရှုပြီးတာရတာသိတာကနာရတာသိတာလေးကနာရှုပြီးသွားတာလေးကနာ ခိုင်းဆိုတာသာသေခဏ၌သာသေခဏ၌လျာနဲ့အရသာကယုံလျာနဲ့အရသာကယုံသာတိရာကနာသာတိရာကနာ သာသေခဏ၌သာသေခဏ၌လျာနှင့်အရသာကယောလျာနှင့်အရသာကယောသာတိရာရှုရာကနာသာတိရာရှုရာကနာသာသေခဏ၌သာသေခဏ၌လျာနှင့်အရသာကယောလျာနှင့်အရသာကယောသာတိရာရှုရာကနာသာတိရာရှုရာကနာအဲသာသေခဏမှာသာသေခဏမှာလျာလျာရဲ့ အဲသာသနာမှာစားတယ်စားတယ်သုံးဖို့ရတာပြီးပြီးရပြီးရလို့မှန်ရင်မှန်ရင်နဲ့လေရာကသူကတခြားပဲ။လေရာပေါ်မှာရတာလေးပေါ်လာတာတခြားပဲ။ရတာလေးပြီးတာတခြားပဲ။အဲ့ဒါလေးကိုရှုတဲ့စိတ်ကလေးကတခြားပဲ။ဒီလိုကွဲလာမှာဒီတဲ့ပုဂ္ဂိုလ်သတ္တဝါမရှိဘူးလူခိုက်တာတဲ့သူဖြစ်ပြီးတော့ပျောက်သွားတာမရှိဘူးသူက။ရတာလေးတစ်ခုပေါ်ပြီးပြီးပျောက်သွားရင်မရှိဘူး။နောက်တစ်ခုပေါ်ပြီးပြီးပြီးပျောက်သွားမရှိဘူး။ မမြဲတဲ့တရားတွေတဲ့ဒါတွေကိုသိအောင်လို့တရားထုတ်ရအာထုဘာသာတော့လည်းမသိသေးပေဘူးကိုယ်ကတွေ့ထိတဲ့အခါကလည်းနာနာကျေပြတ်ကိုယ်ကတွေ့ထိတာတကူလုံးမှာရှိတယ်တွေ့ထိတာအသွေးသားကောင်းတဲ့နေရာတွေမှာလည်းအကုန်လုံးအတွေ့အထိရှိတာဘယ်နေရာကမှအတွေ့အထိလွတ်ကင်းတဲ့နေရာမရှိဘူးအကြောင်းအားလျော်သာသူအတွေ့အထိလေးတွေပေါ်လာ ခြေထောက်ကလည်းတွေ့ထိရှိတာပဲခေါင်းကလည်းတွေ့ထိရှိတာကိုယ်တွေကလည်းရှိတာအပြင်ကလည်းရှိတာပဲနေရာတွေကအတွေ့ထိတွေရှိပါတယ်အဲဒီတွေ့ထိတွေကိုစူးစိုက်ပြီးတော့မှတ်ရမယ်မယုံမမှလို့ရှိရင်အဲဒီတွေ့ထိတာတွေကငါဖြစ်နေတယ်ငါရှိတယ်ငါရတယ်အဲငါကိုင်းနေစသည်ဖြင့်ငါပဲအောင်းမယ်ငါလည်းပဲငါခြေပဲငါကိုယ်ပဲငါကောင်းမယ်ငါတွေဖြစ်နေတယ်ငါဥစ္စာတွေဖြစ်နေတယ် အဘိဓါတော့ငါလည်းမဟုတ်ငါဥစ္စာလည်းမဟုတ်သူကသဘောတရားလေးတွေအကုန်လုံးတွေ့တာထိတာလေးတွေသဘောတရားလေးတွေပဲအဲတွေ့တည်စေခဏမှာကိုယ်ဆိုတဲ့ကာပဒါရခေါ်တဲ့ကိုယ်ဆွဲရုပ်ရှိတယ်ကိုယ်ထဲမှာအကြီးရုပ်ကလေးတွေမျက်စိထဲမှာမျက်စိအကြီးရုပ်လိုပဲသူကကိုယ်တစ်ခုလုံးမှာလည်းပဲဒီအကြီးရုပ်တွေတစ်ခုလုံးပြန့်ပြီးတော့ဒီနေတာဟိုဟိုရင်ဟင်းနေကြမှာဟိုစီခတ်တာတော့ကိုစီတွေဟာဘောဝေ့ပြီးတော့ပြနေတယ်လို့ပြောလိမ့်မယ် သောဘတို့ဘာလို့စီတို့ထည့်ထားလို့ရှိရင်အပူထဲမှာဒါကတဲ့ရင်းမြဲနေကြုံပေါ်မှာသူကပြန့်ပြီးတော့ရှိနေတယ်ကောနေရာတိုင်းမှာအဲစီပေါက်ကလေးတွေတစ်ခုတစ်ခုစီလေးတွေဒါအကုန်လုံးပြန့်ပြီးတစ်ခုနဲ့တစ်ခုနဲ့စပ်ပြီးတော့အပြင်းကြီးဖြစ်ပြီးတော့ဒီအဲ့လိုပဲမျက်စိထဲမှာလည်းမျက်စိကြည်ရုပ်တဲ့အဆင်းမြင်လောက်အောင်လို့အသင်းထင်လောက်အောင်လို့ကြည်တဲ့ရုပ်ကလေးရတယ်မျက်စိထဲမှာတခါတည်းအများကြီးပဲဒီမှာပြပြီးနေနားထဲကလည်းဒီလိုပဲ အဲအတန်ဖမ်းနိုင်တဲ့အကြည့်ကြည်တတ်တယ်သူကလည်းဝယ်ရလဲဝယ်တယ်အတန်ဖမ်းမှလို့ပဲလို့အဲဒီမှာဟိုအမွေအမွေအမွေအမွေမင်ကလေးတွေထဲမှာတွေ့ရှိနေတယ်မွေးမင်ကလေးတွေရင်းကနေရှိတယ်ဒါလည်းပြန်ပြီးတော့ဒီနေတယ်အနနာနဲ့နှာခေါင်းထဲကလည်းပဲဒီလိုပဲအနကိုဖမ်းနိုင်တဲ့ပသာရယုတ်ဆိုတာနှာခေါင်းပေါ်တယ်လျှာပေါ်မှာလည်းရတာကိုဖမ်းနိုင်တဲ့အာတရားထဲမှာအပေါ်ပေါ်မျက်နှာပြင်မှာအကုန်လုံးပြနေတယ် အဲကိုယ်တော်ကိုယ်လုံးမှာလည်းပဲဒီလိုပဲကိုယ်အတွေ့အထိတွေကိုဖမ်းနိုင်တဲ့အကြည့်ရုပ်တွေဟာဒီကိုယ်လုံးပြပြီးတော့ဒီနေတယ်ဒါကတော့ဟိုအပြင်အပြင်ပန်းလေးတွေဟိုတင်မျက်နှာပြင်ကလေးတွေမဟုတ်ဘူးသူကအတွင်းသားတွေရောအကုန်လုံးကို ပြည့်နေတာတခါလဲဒီကိုယ်လုံးပြည့်အတွင်းကရောဘယ်ကရောအကုန်လုံးလျှောက်ပြည့်အသွေးတွေမှာရောအသားတွေမှာအရိုးတွေမှာအကျိုးတွေမှာအကုန်လုံးနှံ့ပြီးတော့ပြည့်နေတယ်လေကာဗလာရအဲဒါကြောင့်အဲဒီကာဗလာရကိုဒီကကိုယ်လို့ခေါ်တယ်ဒီမှာကိုယ်ရုပ် အဲ့ဒါကိုယ်ဝယုတ်အတွေ့အထိကိုဖမ်းတတ်တဲ့ကိုယ်ကြည်ယုတ်အဲတွေ့ရသိရတဲ့အာယုန်တွေကအပြင်ကဟာလည်းရှိတယ်ကိုယ်တိုင်းအချင်းချင်းတွေ့တာလည်းရှိတယ်အဲ့ဒါကအရင်စစ်သေးလိုက်ရင်ဒါသုံးပါးရှိပါတယ်ပထဝီဓာတ်တဲ့ခဲမှာကျမ်းသာတဲ့သဘောသူတွေ့တယ်တဲ့ခဲမှာကကျမ်းသာတာနုညံ့တာဒီလိုရင်တွေ့လိမ့်မယ်တဲ့စေသောတာတဲ့ပူရာရင်လည်းတွေ့လိမ့်မယ်အေးတာနှွေးတာစေသောပဲတဲ့ပူတာနှွေးတာ ပြေးတာခိုးငွေဟာတို့ဒီတော့ပဲဝါယောရတောင်းတာတင်းတာထောက်ကန်တာတွန်းတာရွှေ့တာအဲ့ဒါဟာတို့ဝါယောရကိုတွန်းတာကြွချာတို့ဝါယောရအဲ့ဒါရင်လည်းတွေ့နေမယ်အဲ့ဒါတွေကတော့မှတ်ရများပါတယ်ကိုယ်ထဲမှာသူလက်ကွေးလိုက်တယ်ဆိုရင်မြင်ကွေးရယ်ကွေးတယ်မှားတာကိုကွေးတယ်ကွေးတယ်မှားတယ်လက်ထဲကနေပြီးတောင်းတဲ့သဘောတင်းတဲ့သဘောတွေဝါယောရတွေပေါ့ရွှေ့ချတဲ့သဘောဝါယောရတွေပေါ့ ဒီတောင်းတဲ့တင်းတဲ့ဝါယောဓာလှုပ်ရှားတဲ့ဝါယောဓာဘာကြောင့်ဖြစ်လာလဲဆိုကိုယ်ကျင်တဲ့စိတ်ကလေးကြောင့်ဖြစ်လာတာစိတ်ကလေးကလှုပ်လို့စိတ်ကကျိုးလေးလိုပဲကျိုးနဲ့ဆွဲလိုက်တယ်လို့ပဲသူကဟိုရုပ်သေးများမှာရုပ်သေးပြတော့ရုပ်ကလေးတွေရုပ်ကလေးတွေကသေးပါပဲလူကနေပြီးကျိုးနဲ့ဆွဲတော့လက်ကလေးမြှောက်လိုက်ခြေကလေးမြှောက်လိုက်ခေါင်းလေးလှုပ်လိုက်အရှင်လိုဖြစ်နေတယ်အဲ့လိုပဲဒီမှာကိုယ်ကလည်းသူကရုပ်တရားအသေးပဲသူကသူဘာမှလုပ်တတ်တာမဟုတ်ဘူးစိတ်ကနေပြီးဆွဲဆောင်တယ်စိတ်ကကွေးဦးမယ်လို့ကြံတော့ဟောကွေးလာရွေ့လာ ဆောင်းမဲကြရင်စမယ်အဲဒီကိုယ်ကြီးနဲ့စိတ်ဆန်းခြင်းနဲ့စိတ်ကလေးတွေလည်းရှိတယ်အဲ့ဒါကအခုတရားတို့ဘာသာပုံကိုယ်တွေတော့သိမသိသေးဘူးဒေါ်လေးကြသုံးလေးရဆိုတာပြီးတာပါတယ်သုံးလေးရတော့ကြာရင်ငင်းနေရကနေတော့ကြလှုပ်ချင်တဲ့စိတ်ကလေးပေါ်လာလှုပ်ချင်တယ်ကိုယ်ချင်တယ်သူ့ရှူရတယ်တော့ကြတော့မှကိုယ်ရယ်ကိုယ်ရယ်ဆိုတာကိုယ်သားတွေဆမ်းသားတွေရှူရတယ်အဲဒီတော့အကြောင်းနဲ့အကျိုးလေးတွေစတက်ပြီးတော့ဖြစ်နေတာအဲတော့တွေးထီတဲ့ရုပ်တွေကို ရှုမှတဲ့ခါကလာကိုယ်ကလည်းရုပ်ပဲထိရတာတွေကလည်းပဲတောင်းတင်းတာလှုပ်ရှားတာပူတာအေးတာနှွေးတာအဲဒီထိရတဲ့သဘောတွေကလည်းရုပ်ပဲထိတိတာကနာအဲရှုတိတာကနာအဲရုပ်နဲ့နာနှစ်ခုပဲရှိတာပဲကဲဆိုတော့မှာထိစေခဏ၌သေခဏ၌ကိုယ်နဲ့တွေ့ကြရောကိုယ်နဲ့တွေ့ကြရောထိတိတာ သုတိရာကနာသုတိရာကနာသိစေခဏ၌သိစေခဏ၌ကိုယ်နဲ့တွေ့ကယောကိုယ်နဲ့တွေ့ကယောသိတိရာသိတိရာသုတိရာကနာသုတိရာကနာသိစေခဏ၌သိစေခဏ၌ကိုယ်နဲ့တွေ့ကယောကိုယ်နဲ့တွေ့ကယောသိတိရာသိတိရာသုတိရာကနာသုတိရာကနာကိုယ်နဲ့ တွေ့ထိတဲ့အခါကလည်းဘယ်ကထိထိပေါ့ထိတယ်ထိတယ်မှားလို့ချင်းအခုထိတယ်ထိတယ်မှာပဲနဲ့ကိုယ်ရယ်ဆန့်တယ်ဟုတ်လားညာလန်းတယ်ဘယ်လန်းတယ်ဒီလိုမှတဲ့ခါလဲတူတူပါပဲအဲ့ဒါတွေအထိတွေမှတာပဲဘိုက်ကနေပြီးတော့ဖောင်းတက်လာတယ်ပိန်ကျသွားလိုက်ဖောင်းတယ်ပိန်တယ်မှပြန်တယ်ဒါလည်းအထိတွေမှတာပဲဘိုက်ထဲကနေပြီးတွေးထိပဲဘိုက်ထဲမှာဖောင်းတယ်မှတဲ့ခါကာလမှာဘိုက်ထဲကကိုယုံနဲ့ အဲတောင်းတင်းနဲ့ဆောင်းပြီးတော့တက်လာတဲ့အခါတောင်းတင်းတဲ့သဘောဝါယောဒနဲ့တိုက်ခိုက်ပြီးတော့ဗိုက်ထဲကနေပြီးထိလာတာအဲဒီကပြီးအဲဖောင်းနေမှတောင်းတင်းတဲ့သဘောပြီးရကိုယ်ရဲ့တောင်းတင်းတဲ့သဘောရဲ့ရုပ်ဗိုက်ထဲကနေပြီးထိပြီးသွားတာကနာဖောင်းနေလို့ရှုလိုက်ကြည့်လိုက်တာတွေကလည်းနာရုပ်နဲ့နာလေးနှစ်ခုပဲဘိနေမတဲ့ခါလည်းဒီတိုင်းပဲကိုယ်နဲ့ ကျွေးထိရတဲ့အဲဒီလှုပ်ရှားတဲ့သဘောကယုတ်ထိပြီးသွားတာကနာရှုပြီးလိုက်တာကနာအဲကြောင့်ခြေသေးခဏမှာကိုယ်နဲ့အတွေ့ကယုတ်ဆိုကိုယ်နဲ့တွေ့တာယုတ်ထိပြီးတာရှုပြီးတာကနာအဲဆိုတော့မအောင်ထိသေးခဏနာ၏ထိသေးခဏနာကိုယ်နဲ့အတွေ့ကယုတ်ကိုယ်နဲ့အတွေ့ကယုတ်ထိပြီးတာ သုတိရာကနာသုတိရာကနာသိစေခဏ၌သိစေခဏ၌ကိုယ်နဲ့တွေ့ကယောကိုယ်နဲ့တွေ့ကယောသိတိရာသိတိရာသုတိရာကနာသုတိရာကနာခေါင်းစေခဏ၌ခေါင်းစေခဏ၌ ကိုယ်နဲ့အတွေ့ကယောကိုယ်နဲ့အတွေ့ကယောသိတိရာသိတိရာသိတိရာကနာသိတိရာကနာပိစေခဏ၌ပိစေခဏ၌ ကိုယ်နဲ့အတွေ့ကယောကိုယ်နဲ့အတွေ့ကယောသိတိတာသိတိတာသိတိတာကနာသိတိတာကနာဝိသေခဏနာယိဝိသေခဏနာယိကိုယ်နဲ့အတွေ့ကယောကိုယ်နဲ့အတွေ့ကယောသိတိတာသိတိတာသိတိတာကနာသိတိတာကနာဝိရေဝိရေမသက်ခါကလာမလက်ထဲကနေပြီးတော့တောင်းတင်းတဲ့သဘောလှုပ်ရှားတဲ့သဘောတွေထဲကနေပြီးသိပြီးတာအဲ လက်ထဲမှာရှိတဲ့ကိုကြည်ရုပ်ဒါရုပ်ပဲပြီးတော့တောင်တဲ့သဘောလှုပ်ရှားတဲ့သဘောအတွေ့သူကလည်းရုပ်ပဲအဲဒီတောင်တဲ့လှုပ်ရှားတဲ့သဘောကိုကိုယ်တယ်ကိုယ်တယ်ဆိုတာအဲ့ဒါသိတော့ယူရတာလေးယူတိုင်းယူတိုင်းသိတာအဲဒီသိတာလေးအဲထိပြီးတာလေးပထမထိပြီးတာကနာရှုလိုက်လို့သိတာကလည်းနာအယုံနာနာပဲရှိတယ်အဲဒီယုံနာနာနှစ်ခုရှိတာအကုန်လုံးသိအောင်လို့ဒီကဖောင်းနေပိန်နေထိုင်နေအထီးရယ်ကိုယ်ရယ်စနေ သွားတယ်ကြွတယ်လှမ်းတယ်စသည်ဖြင့်ဒါတွေအကုန်လုံးရှုနေရတာအဲရုပ်နဲ့နာလေးတွေကိုစိတ်တိုင်းစိတ်တိုင်းသိအောင်လာပြီးတော့ရှုနေရတယ်ပြီးတော့စိတ်ကုသနာကြံစည်မှုတွေဖြစ်ပြန်လို့ရှင်လည်းအဲဒီစိတ်ကုသနာကြံစည်မှုတွေဒီတိုင်းဒီတိုင်းလိုက်ပြီးတော့ရှုရတယ်မရှုရင်ဘာဖြစ်မလဲအဲဒီစိတ်ကူးရာနေပြီးတော့じゃလောဘဒေါသမောဟတွေဖြစ်လာမှာဒါကြောင့်စိတ်ကူးရင်စိတ်ကူးတယ်စဉ်းစားတယ်ကြံတယ်အဲသူဖြစ်တယ်လည်းလိုက်ကြည့်ရတယ်ကိုယ်ထဲမှာဝေဒနာတွေ အတွေ့အထိကနေပြီးဝေဒနာတွေဖြစ်တာရှိတယ်ပူတာညောင်းတာနာတာကျင်တာကြိုက်ခဲတာအဲ့ဒါတွေလည်းမရှိလို့ချင်းငါပူတယ်ငါညောင်းတယ်ငါနာတယ်ဆိုပြီးလောဘဒေါသတွေဖြစ်လာမှာဟွန်းမကောင်းတာတွေပြောက်သွားအောင် ကောင်းတာတွေကိုတောင်းတာပဲလောဘမကောင်းတာတွေပြောက်စီခြင်းနဲ့ဒေါသအဲ့ဒါတွေဖြစ်လာမှာဒါတွေမဖြစ်အောင်လို့ဟာတခါလဲညောင်းရင်ညောင်းတယ်ပူရင်ပူတယ်နာရင်နာတယ်ဒီဝေဒနာလေးတွေရှုရမှရတယ်အဲဒီလိုရှုမှတ်ပြီးတော့နေတော့လောဘဒေါသမောဟတွေဖြစ်ခွင့်ကိုမရဘူး ဖြစ်ကုန်မဖြစ်နိုင်ဘူးဟိုကဖြစ်ပြီးမှပြောက်တာမဟုတ်ဘူးဖြစ်ကုန်မဖြစ်အောင်မြင်ရတာလည်းပဲလောဘမဖြစ်လျရဘူးကောင်းတာမြင်လို့လည်းပဲမြင်တယ်မြင်တယ်ဆိုမြင်ုံမျှပဲငြိမ့်သွားကြားရတာလည်းကြားတယ်ကြားတယ်ဆိုကြားုံမျှပဲကောင်းတာပြောတယ်မကောင်းတာပြောတယ်သူမစဉ်းစားဘူးအဲတော့လောဘဖြစ်အောင်ဒေါသဖြစ်အောင်နာရကစာရကဒွဋ္ဌိရကကိုယ်ရကဆန်းရကထိုင်ရကထားရလှူရှားရကသိကုသနာကြံစီရကညောင်းရပူရနာကြဲကြဲခဲရက ဘယ်ကမှလောဘဒေါသမောဟတွေမဝင်ရအောင်လို့သဘောတရားလေးတွေအမှန်တည်းသိအောင်တွေကရှုတယ်အဲဒီလိုရှုနေတာစိတ်စင်ကြယ်အောင်လုပ်နေတာတဲ့စိတ်စင်ကြယ်အောင်လုပ်နေတာဘယ်ဒီအောင်စင်ကြယ်ရမလဲဆိုလို့ရှိရင်ဒီတိုင်းစင်ကြယ်ပြီးနောက်ဆုံးအရိယာမဉ္ဇဉ်ရောက်ရမယ်အရိယာမဉ္ဇဉ်ရောက်နောက်ဆုံးကြတော့အရဟတမေရတကိုရောက်ပြီးတော့လောဘဒေါသမောဟတွေလုံးဝစင်ကြယ်ပြီးတော့သွားပါစေတဲ့ဒီရောက်အားထုတ်ပါလို့ဒီလိုဆိုလို့လေသူက အခုအားထုတ်နေတာတွေအဲ့ဒါပဲအားထုတ်နေတာပဲသစိတ်တာပရိယောဓာပနာမိမိစိတ်ကိုထဲဝဉ္ဉင်ဖြူစင်စေခြင်းဒီမနာကောင်းပါတဲ့တရားထုတ်ရင်စဉ်းစားကြည့်လိုက်ကိုယ့်ဟာကိုယ်မနှဝန်းတာစရာကောင်းတယ်လို့လားသမာဓိညာလေးတွေအားကောင်းလာလေးလေးဝန်းတာစရာကောင်းနေလေပဲတစ်သက်လုံးခါလဲစိတ်ဓာတ်ကလေးစစ်ကြအောင်လုပ်ရတာအခုနေခါမှာအားထုတ်ရတာပဲရှိရှိကအစီကာလတွေညာစဉ်းစားကြည့်လိုက်အားမထုတ်ခဲ့ရဘူး အသက်ကြီးတဲ့ပုဂ္ဂိုလ်တွေစဉ်းစားကြည့်လေဝန်သားစရာကောင်းလေလေပေါ့ရဟန်းများဆိုလို့ရှိရင်ပို့ပြီးတော့ပြီးတာပါလေရဟန်းကစတယ်ဒီလိုတရားတွေအားထုတ်ကိုရကိုတချို့ဝါရီကတော်တော်ရပြီးတော့လာအားမထုတ်ခဲ့ရဘူးခုမှအားထုတ်ရတယ်ဆိုတော့ဒါလေးမပြတ်တခါတည်းမြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းပြီးုံပြီးုံလေးလိုက်ရှုနေရတာကိလေသာကင်းတဲ့အလုပ်တွေလုပ်နေရတာငန္နာကဝန်သားစရာကောင်းတယ်မဲ့ဖို့မရသေးတောင်မှ ဒီလိုကျင့်နေကိုကျင့်နေရတာတရားထုတ်ရရင်တရားဝန်တာစရာသိကောင်းတာပဲနေ့ရက်ဆိုရင်လည်းနေ့ရက်ဝန်တာစရာကောင်းတာပဲခုနေ့ရက်ဆိုပြောစရာမရှိဘူးဒလလောက်လာကွဲနလလောက်အားထုတ်တယ်ဆိုတော့ဘာပြောစရာမရှိမနာကိုကောင်းနေတာပဲမနာကောင်းတဲ့အလုပ်တွေအားထုတ်နေရတာတသံတရားလုံးတွေ့ကြုံသွားရမယ်ပယ်ဆင်းရဲတွေကိုညှင်းပင်နိုင်တဲ့အလုပ်တွေသာမယဝဆင်းရဲတွေညှင်းပင်နိုင်တဲ့အလုပ်တွေဒီလုပ်တွေလုပ်နေအခုလူတွေ စာရေးတော်ပြီးနေထိုင်ရေးအတွက်အလုပ်လေးတွေဆိုတာလုပ်ကြရတယ်စိုးစင်တားလိုက်ပေါ့လေတချို့လည်းပဲဒါနှစ်ကြသုံးကြလောက်ရတနည်းစာလေးပဲစာဝတ်တော်ကိုလေးရအောင်အထုရတယ်သင်ပန်းမှာကျူးစားတော့အထုရအဲဒါတနည်းစာဝတ်တော်ရုံလေးရတာပဲဒါပေမဲ့လည်းကိုယ့်လုပ်ကလေးတွေကိုဆိုတော့ဝန်တော်ဝန်တော်အားရအထုရတယ်အခု ဒီတရားအထုတ်ရတာကဒီလိုတနည်းစာလေးလည်းမဟုတ်ပါဘူးတနည်းစာလည်းမဟုတ်ပါဘူးတပွားစာလည်းမဟုတ်ပါဘူးတသံတရားလုံးကောင်းစားအောင်အထုတ်ရတာတသံတရားလုံးတခါလဲငရဲကိုဘယ်တော့မှမကြနိုင်အောင်ငရဲမျိုးပြတ်တော့တရိษံဘယ်တော့မှပြင်းတဲ့တရိษံဆိုတာကိုမြင်ရတယ်ငရဲကတော့မမြင်ရဘူးထားပါအောင်လို့တရိษံတွေကတော့မြင်နေရတယ်နွားတွေကျွဲတွေခွေးကြက်တွေဝက်တွေငှက်တွေอืม ဒီကောင်ကြီးတွေကလည်းတော်တော်ရှိပါသေးတယ်အကောင်လေးတွေပိုးမွှတ်တိရစ္ဆာန်တွေအများကြီးသမားအာတချို့တ attva တွေများတော်တော်ကိုဆင်းရဲဒုက္ခရောက်နေတဲ့တ attva တွေရောအာနာကိုပဲသနာကြံနာကောင်းမှတ attva တွေအဲဒီလိုပယ်လေးပုံအဲတိရစ္ဆာန်ပုံလည်းမရောက်အောင်ဒိဋ္ဌာဆိုတာမမြင်ရဘူးသူတို့လည်းမကောင်းတဲ့ဥစ္စာတွေသာအတော်မကောင်းတဲ့ဥစ္စာတွေပဲအလိုတကယ်စားလက်ဒိဋ္ဌာမျိုးတွေပဲအဲဒီလိုပယ်လေးပုံတွေမရောက်အောင်လို့အဲဒီတရားတွေအားထုတ်နေကြ ဒီတရားအားထုတ်လို့အောင်မြင်သွားလို့ရှိရင်ဘယ်လေးပုံမရောက်နိုင်ဘူးမအောင်မြင်စေကမူနောက်ခါကာလကြရင်လွယ်ကူနဲ့အဲဒီမတရားဖို့တရားတွေရပြီပယ်လေးပါပယ်လေးပါဘွားတွေကလွတ်မြောက်ပြီးတော့သွားမယ်အဲဒီမဲ့ဖို့မရောက်သေးတောင်မှဒီလိုတရားအားထုတ်တာတဲ့ပုဂ္ဂိုလ်တွေကစိတ်ကောင်းနှလုံးကောင်းတွေဖြစ်ပြီးကုသိုလ်တရားတွေပွားများပြီးပယ်လေးပါကများသွားခြင်းလွတ်မြောက်တတ်ပါတယ်သူကအဲဒါပယ်ဘေး ဒါလုံးမြဲပဲအောင်သံဃာသေးကလုံးမြဲပါအောင်တန်ဃာလုံးတွေ့သွားမယ်ဆင်းရဲညိမ့်ပြီးတော့သွားအောင်အထုံနေရတာပဲလို့အောင်ပြုလိုက်တဲ့အခါနမနာဝန်သားကြီးကောင်းတာပေါ့မြတ်စွာဘုရားကရှင်းဥစွာသာဝကတာဏိပါဒအရေးကြီးလို့ဒီတရားဟောတယ်သသိတာပရိယောဒါပနာမိမိစိတ်ကိုထေဝဉ္ဉဖြူစင်စေခြင်းဖြူစင်အောင်လို့အာထုတ်ပါတဲ့အဲဒီမြတ်စွာဘုရားညွှန်ကြားတဲ့ဒီလုပ်တွေတို့အာထုတ်နေရတာပါလားလို့အာပြုလိုက်ဝန်သားကြီးသိကောင်းတယ် ဧတံဗုဒ္ဓနာသာသနာဧတံဤသုံးပါးသောအဆုံးအမသည်ဗုဒ္ဓနာမြတ်စွာဘုရားတို့သာသနာဆုံးမတော်ပါပေ၏အကုသိုလ်တရားတွေမဖြစ်ပါစေနဲ့ကုသိုလ်တရားတွေပြည့်စုံအထောက်ပါမိမိစိတ်လည်းပဲလောဘဒေါသမောဟအငြိအကျေးတွေကင်းစင်သွားအောင်အရဟတမေအရဟတပြေအောင် အထုပ်ပါလို့ဆိုရပြီးဩဝါဒသုံးခုဟာသာမန်ပုဂ္ဂိုလ်ရဲ့အဆုံးအမမဟုတ်ဘုရားရှင်အဆုံးအမပဲတဲ့အဲဒါဆိုရမယ် မိမိစိတ်ဓာတ်ဆွတ်ဆွတ်ဖြူစေမိမိစိတ်ဓာတ်ဆွတ်ဆွတ်ဖြူစေမိမိစိတ်ဓာတ်ဆွတ်ဆွတ်ဖြူစေမိမိစိတ်ဓာတ်ဆွတ်ဆွတ်ဖြူစေမိမိစိတ်ဓာတ်ဆွတ်ဆွတ်ဖြူစေမိမိစိတ်ဓာတ်ဆွတ်ဆွတ်ဖြူစေ ဒီသုံးပါဘုရားဆုံးမပဲသုံးပါဘုရားဆုံးမပဲသုံးပါဘုရားဆုံးမပဲဒီသုံးပါဘုရားဆုံးမပဲအဲအဲ့ဒီသုံးပါဩဝါဒသုံးခုနဲ့ကိုတရားကတော့ပြည့်စုံနေပါပြီဒါပဲဒီနေရာကြီးကအချွေရနေပါပဲပထမဂါထာသီခံခြင်းတရားအများဆုံးနိဗ္ဗာန်အကောင်းဆုံးစသည်ဖြင့်ဟောလာတယ်ချွေရနေနောက်လည်းပဲချွေရနေနောက်တကားသာကြည့်ပြီး အဲဒီကဒါလေးဟောပြီးပြည်ရန်လေးကရှင်းရင်းသွားတာမရှင်းနေသွားဘူးနုပါဝါရောနုပါကတောပတိမောက္ခိသပံဝရောမတ္တညုတ္တသာဘတ္တသမိပန္တင်းသဗေနာသနံအဓိစိတိသာအာယောဂောဧတံဗုဒ္ဓနာသာသနံအနုပါဝါရောသူတော်ဘာကိုမဆွဆွဲခြင်း နုပါကသောသူတော်ဘာကိုမညှင်းစေမသပြခြင်းပါတိမောကေပါတိမောသီလ၌ဝါစောင့်လင်လွတ်စေတတ်သောကျင့်သီလ၌ဘာဝရောစောင့်စည်းခြင်းပါတင်္စအာမတ္တညုတ္တသပတ္တသမေပတ္တသမေသာသုံးွယ်ဘောဇင်၌ မတင်ယူတာအတိုင်းရှိကိုသိခြင်းပန္တံလူသူနှင့်မနီးစိတ်ငြိမ်သောဝေနာသင်းစကြောင်းရာနေရာ၌နေခြင်းအဓိစိတ်ဒေသအာယောကိုလွန်မြတ်သောစိတ်ရလုံ၌ ဝါသမထဘာဝနာ၌အာထုခြင်းဣဒံဤ6ပါးသည်ဘုရားနာဘုရားရှင်တို့ဤသာသနာဆုံးမတော်သည်ကျ6မျိုးဒါလည်းဘုရားဆုံးမတွေပဲနုပဝါတော့သူတော်ဘာကိုမဆွဆွဲနဲ့သူတော်ဘာအပြစ်မချနဲ့ဟုတ်လားပြစ်ချလို့ချင်းကိုယ့်ပြစ်တာချမင်းအပြစ်မချနဲ့ဥပမာဆိုတော့ လူတယောက်ကနေမကောင်းအနာပေါက်နေဘေးကညှော်ကြော်ရညှော်ကြော်တော့အာဒီလူနဲ့သူများတွေနေမကောင်းနေဘယ်နဲ့ညှော်ကြော်ပါလိမ့်မလို့ညှော်ကြော်တဲ့ပုဂ္ဂိုလ်ကိုအပြစ်တင်တယ်ဒါသူများအပြစ်ချတာမှန်ကတော့ကိုကနေမကောင်းလို့ကိုနေကောင်းနေပြီးညှော်ဘာမှပြတာမရှိဘူးသူကနေမကောင်းနေသူ့အပြစ်ရှိနေတာဟိုကြော်တဲ့လူကကြော်ကြကြော်တာပဲအဲဒီလိုပေါ့သူတို့ကအပြစ်မကြပါနဲ့သူတို့ကမစွပ်စွဲပါနဲ့ အထူးအားဖြင့်တော့အများစုပြီးတော့တရားထုတ်နေတဲ့နေရာတွေသတင်းသုံးပေါ်တွေတူနေတဲ့နေရာတွေမှာရေးကြည့်ပါလေအဲတရားအားထုတ်နေအောင်တော့အိမ်နဲ့ရေးကြည့်တာပါအိမ်မှာတူနေနေနှစ်ယောက်သုံးယောက်စသည်ဖြင့်သူမျိုးတွေအရင်ချာနေကြတာပါပဲဒါပေမဲ့တယောက်တယောက်ပြစ်ဖို့ရတယ်ကွာတခုတခုချွေရင်းသွားပြီဆိုကိုယ်ပြစ်တော့တယ်မလို့ဘူးသူများပြစ်တယ်အောင်မလားဘယ်သူနေရာပြလို့သူကမပြောလို့မဆိုလို့မလုပ်လို့ဒီဥစ္စာချွေရရတယ်ဆိုပြီးသူများပေါ်ပြစ်ဖို့တယ် သူများပေါ်ပြစ်ဖို့တော့ဟိုကပြစ်ဖို့ခံရတဲ့ပုဂ္ဂိုလ်လည်းတော့ကြာမခံရင်လို့ညင်းညလို့ချင်းညာဖြစ်ကြတော့နေရာမကျဘူးသူကအဲ့ဒါသူများကိုအပြစ်မဖို့ပါနဲ့တဲ့ပြစ်တင်လို့ရှိရင်ကိုယ့်ပြစ်ကိုကိုယ့်ပြစ်ကိုသာရှားပါအဲသူများကိုအပြစ်တင်ပြီးတကလားဆွဆွဲချင်းတရားဆိုတော့ဒါကတော့တော့ညင်းတော့ပါပြီအဲသူများကိုအပြစ်တင်ရင်ဆွဆွဲချင်းနဲ့မလုပ်ပါနဲ့ အနုပါကတော့သူတစ်ပါးကိုမညှင်းဆဲပါနဲ့ဒါကတော့ခဏပါပါအဲဒါထပ်ပြီးတော့သုံးအောင်လို့ပြထားပါတယ်ဒီမှာသူတို့ဘာကိုစွတ်စွဲခြင်းသူ့ကိုစွတ်စွဲညင်စေကင်းစေသူတို့ဘာကိုစွတ်စွဲခြင်းညင်စေခြင်း ကင်းပါစေတဲ့အဲဆိုရမယ်သူ့ကိုဆွဆွဲသူ့ကိုဆွဆွဲညင်စေကင်းစေညင်စေကင်းစေသူ့ကိုဆွဆွဲသူ့ကိုဆွဆွဲညင်စေကင်းစေညင်စေကင်းစေသူ့ကိုဆွဆွဲညင်စေကင်းစေသူ့ကိုဆွဆွဲညင်စေကင်းစေသူ့ကိုဆွဆွဲညင်စေကင်းစေ ပါတိမောခေစပါတိမောသီလ၌လည်းဝါကိုခြင်းသီလ၌လည်းသံဝရောဆောင်စည်းခြင်း၎င်းပါတိမောခပါတိသောလျှောက်တဲ့သူရောမောခလွတ်စေသည်ဒီကိုခြင်းတရားကသူ့ကိုစောင့်ကြောက်လို့ရှိရင်စောင့်ကြောက်တဲ့သူကိုအပယ်ဘေးကလွတ်စေတယ်။ဗာမယဝဆင်းရဲကလည်းလုံးမြောက်စေတတ်တယ်တဲ့ဒီခြင်းကဟုတ်လားသူစောင့်ကြောက်လို့ခြင်းသူကလုံးမြောက်စေတတ်တဲ့တရား။ စောင့်လို့တရားလို့ဆိုအောင်လို့လေဗမာလိုအတူရုပ်ဆိုရင်စောင့်လို့တရားသူ့ကိုစောင့်ရင်စောင့်တဲ့ပုဂ္ဂိုလ်လွံ့မြောက်စေတတ်တယ်အဲ့ဒါဘာလို့ဆိုကိုချင်းသီလပဲလူမှာဆိုရင်၅ပါးသီလယဟန်မှာတော့ယဟန်ပါတိမောက်သီလဆိုကြည့်ပါတယ်အဲ့ဒီသီလကိုစောင့်ကြောက်နေတဲ့ပုဂ္ဂိုလ်အပေလေးပါးကလွတ်တယ်ဒီပုဂ္ဂိုလ်အပေလေးပါးမကြနိုင်ဘူးဘာနဲ့တူတယ်ဆိုလို့ရှိရင်ကျမ်းမာသီလတဲ့ဆေးနဲ့တူတယ် ကျမ်းမာသီရတဲ့ဆေးရဆေးကိုသုံးဆောင်မြှွယ်တဲ့ပုဂ္ဂိုလ်အဲဆေးကိုသုံးဆောင်မြှွယ်လို့ရှိရင်အဲဒီသုံးဆောင်မြှွယ်တဲ့ပုဂ္ဂိုလ်ကျမ်းမာသီရမသုံးဆောင်ရင်မကျမ်းမာဘူးခေါင်းကိုက်နေတယ်ဆိုတော့ခေါင်းကိုက်ကြောက်စေရတဲ့ဆေးကိုစားလိုက်လို့ရှိရင်အဲဒီပုဂ္ဂိုလ်ခေါင်းကိုက်ကြောက်စေမယ်လို့ မစားရင်မပြောက်ဘူးအဖျားတက်နေတဲ့ပုဂ္ဂိုလ်ဖျားကြစီရတဲ့ပုဂ္ဂိုလ်ဖျားပြောက်စီရတဲ့ဆေးကြီးပဲအဲဒီဆေးကိုသုံးဆောင်လို့ရှိရင်အဖျားပြောက်အသုံးဆောင်ရင်မပြောက်ဘူးအဲလိုပါပဲဒီကိုချင်းသီလကလည်းကျင့်တဲ့ပုဂ္ဂိုလ်ပဲလေးပါးကလွတ်စေမကျင့်ရင်တော့မလွတ်စေဘူးအဲပါဠိဘာသာသူဘာအသက်ကိုသာကြခြင်းမှကျင့်ဆောင်မယ်ရေနာပညာဥစ္စာခိုးယူခြင်းလူရဲ့ခြင်းမှကျင့်ဆောင်မယ် ကာမနုသသရမတရားသဖြင့်ကာမဝင်ကျุလို့ညင်းမှကျင်းဆောင်မဲ့မူသာဝါဒရင်းပြောဆိုခြင်းမှကျင်းဆောင်မဲ့ဒူရာမေရယသေရသောသားခြင်းမှကျင်းဆောင်မဲ့ဆိုအဲ့ဒီပုဂ္ဂိုလ်ပဲလေးပါးကလူစေနိုင်တယ်ဘယ်ကြနိုင်ဘူးဒီပုဂ္ဂိုလ်ငရဲဒိဋ္ဌံတိတာမဖြစ်နိုင်ဘူးအာဒီသီလကိုမစောက်ဘူးမင်းသီလမင်းဟာမင်းနေငါဘူးမဆိုင်ဘူးငါသုဒ္ဓသေသခြင်းလည်းသတ်မှာပဲခိုးခြင်းလည်းခိုးမှာပဲလူခြင်းလည်းလူမှာပဲမတရားသဖြင့်လည်းငါလုံးမှာပဲအဲလူခြင်းလည်းလိမ္မာပဲငါ လောကရဲ့အကျိုးရှိပြီးရသေးသေးရဲ့လည်းတောက်ချင်လည်းတောက်မယ်ဘာတတ်နေသေးတယ်လဲငါလှုပ်ချင်တာလှုပ်မယ်ဆိုရင်အေးလှုပ်ချင်တာလှုပ်သူကမစောင့်ကြောက်ဘူးသာသေးတဲ့အခါကျဘယ်လေးပါကြာမှာပဲလားပဲလူစားညာနေလည်းဒီတိုင်းပဲဘုရားကပါတိမောသီလတွေဟောထားတယ်အဲ့ဒါတွေရိုးသေးစောင့်ကြောက်နေလို့ရှိရင်အဲ့ဒါဘယ်လေးပါမကြောက်ဘူးဒီပြတရားထူအာမထုံနေလို့ဒီဒီချမဲ့မှာလူဖြစ်ခြင်းလည်းဖြစ်နေတယ်နားဖြစ်ခြင်းလည်းဖြစ်နိုင်တယ်လူလောကနာလောကတွေမှာသတ္တဉာဏ်လုံးကြောက်ပြီးကြီးပွားချမ်းသာသွားနိုင်တယ် အာဘုရားဆုံးမတော်တဲ့သိက္ခာပုဒ်ငါမကျင့်တော့ဘူးဖြစ်ချင်ရဖြစ်ရောဆိုပြီးတော့လုပ်လို့ရှိရင်အဲ့ဒါသေငရဲသွားရင်လည်းသွားမယ်သိစ္စာဒိဋ္ဌာဖြစ်ရင်လည်းဖြစ်သွားမယ်လားပဲအဲ့ဒါသူမစောင့်ရှောက်လို့ရှိရင်တော့သူကမလွတ်စင်နိုင်သူစောင့်ရှောက်တဲ့ပုဂ္ဂိုလ်ကသူကလွတ်စေတဲ့ပါတိမောက္ခပါတိမောက္ခေစစောင့်ရှောက်လင်းလွတ်စေတာသောပါတိမောက္ခိလကိုခြင်းသီလနဲ့လည်းတံဝရောအဆောင်စည်းခြင်းကိုခြင်းသီလလုံးဝလုံးစည်းခုနက သူ့ကိုဆွဆွဲညှင်းဆဲကင်းစေကိုချင်းသီလလုံးဝလုံးစေကိုအဲဆိုကိုချင်းသီလကိုချင်းသီလလုံးဝလုံးစေလုံးဝလုံးစေကိုချင်းသီလကိုချင်းသီလလုံးဝလုံးစေလုံးဝလုံးစေကိုချင်းသီလလုံးဝလုံးစေကိုချင်းသီလလုံးဝလုံးစေကိုချင်းသီလလုံးဝလုံးစေ ဘာတသမိသာဝေသာအာယ၌မတည်ညူလာစအတိုင်းရှိကိုသိရင်၎င်းသာဝေသာအာယမှာအတိုင်းရှိသိရမယ်တဲ့သာစီရသုံးစီရလေးဆင်ခြင်ပြီးတော့သုံးဆောင်ပါတဲ့သင်္ကန်းကိုဘာဖြစ်လို့ဝေရတယ်သုံးကိုဘာဖြစ်လို့စားရတယ်စာရင်းပေါ်လေရဟန်းတော်များမှာဒါတော့ရဟန်းနေတယ်ဆိုရင်လူတွေနဲ့တော့သိနေဆိုင်လူတွေတော့ဒါတွေဆင်ခြင်နေဖို့ဆိုရင်တဲမလို့တော့ဘူးသူကရဟန်းနေတော့ဓမ္မနဂါဘောသိက္ခာပုဒ်ရဲ့ပညာတာ အဲဒီတော့ဆင်ញင်ပြီးတော့သုံးဆောင်ပါတဲ့အစာနိုင်လဲပြင်းတဲ့အတိုင်းရှိအစာမှာလဲအတိုင်းရှိပြီးပါအဲရုပ်ဆုံးဒီကိုမျှတာရုံစားတာလို့ဆိုတာအဲ့ဒါကတော့ဒီလောက်တော့တန်းရှိတော့ပြီးမှာလူလဲဒါတော့သုံးကြအာဒီစားသိကောင်းတာပဲသိရတာရှိတာပဲဆိုပြီးတော့အလွန်ညွန်စားရင်နေမကောင်းတိုင်းမကောင်းဖြစ်တာပဲမတည့်တဲ့အစာတွေစားလို့ရှိရင်လည်းယောဂဝေဒနာတွေဖြစ်တတ်တယ်အဲ့ဒါတော့ဒီဥမှချင်းမှာအဲအဝတ်တွေအသုံးဆောင်တဲ့ဒီလိုပါပဲ

အစာနိုင်လဲပင်ရဲ့အတိုင်းရှိအစာရများမှလည်းအတိုင်းရှိပြီးပြီးတော့စားပါချင်းငင်ပြီးတော့စားပါလို့ဆိုတယ်ဒီလိုခဏချင်းငင်ပြီးတော့စားရအစာနိုင်လဲအစာနိုင်လဲပင်ရဲ့အတိုင်းရှိပင်ရဲ့အတိုင်းရှိစာနိုင်လဲစာနိုင်လဲပင်ရဲ့အတိုင်းရှိပင်ရဲ့အတိုင်းရှိအစာနိုင်လဲပင်ရဲ့အတိုင်းရှိအစာနိုင်လဲ သိရဲ့တိုင်းစေသာမိုက်စေသိရဲ့တိုင်းစေပန္တင်္စသေနာသနံပန္တံအစွန်ပြကြသောဝါလူသူစိတ်သောသေနာသနံစကြောင်းရာနေရာ၌နေခြင်း၎င်းအဲအစွန်ပြကြတဲ့လူသူနဲ့မနီးတဲ့တောကြောင်းနေမှာသရင်သုံးနေပါတဲ့ခြေတော်ကဒီဟာအထုတ်ကြတယ်ဆိုတာ မျိုးနေရနဲ့ဝေးတယ်တော့ကြောင့်နေမှာအထုတ်ကြရတာပါပဲอืมအခုတော့လည်းခေတ်ကာလအားလျော်စွာတော်တော်သိဉင်တဲ့နေရာလေးတွေပဲဒီလိုပဲအထုတ်ရတယ်တော်ကြီးတောင်ကြီးတဲ့သွားပြီးအထုတ်ဖို့ဆိုတော့ခုနေခါကသိပြီးတော့မဖြစ်ဘူးသူကတော်တောင်ကလည်းကိုကြားကုန်ပါပြီတော်ရတဲ့နေရာကိုမနာကြားနေပါပြီသူကနေရာတကာမှလူတွေအလုတ်ကိုင်းနေနဲ့ရောက်ပြီးတော့နေတော့လူလူလုံးဝစိတ်ကင်းနေတဲ့နေရာဆိုတာအမနာဝေးတဲ့နေရာကြမှာရှိတော့ဒီနေရာတွေသွားနေဖို့ရတယ် စာရေးတော်ရည်နဲ့ထည့်သေးတာပဲသူကအခုတော့တောင်သိအောင်သိနေတဲ့နေရာမှာကြောင်းလေးတွေဆောက်ပြီးတော့ဒီလိုနေရတာကိုကမ္မထာကြောင်းဆိုလည်းအခုဒီလိုပဲတော်တယ်သွားပြီးတော့ကမ္မထာကြောင်းဆောက်နေလူတွေလာဖို့ခက်တာပေါ့သူကအခုမျိုးရဲဆိုတော့လူတွေလည်းလာနိုင်တယ်ဥပဒေနဲ့တရားဆောက်တည်နိုင်တယ်အဲတောင်တောင်သိနေရင်တော်ရတာပေါ့လေဒီလောက်ပါပဲသူအဲသိနေတဲ့ကမ္မထာကြောင်းမှာလည်းပဲ နေထိုင်ပြီးအထုပ်ပါလူသူစိတ်တောင့်တောကြောင့်မှနေတဲ့ဒါကတော့တောကြောင့်အဝေးတဲ့နေရာနေနိုင်ရင်အကောင်းဆုံးပေါ့လေအဲဆိုရမယ်သူကျေချက်လည်းမဖြစ်ဘူးလူသူစိတ်တောင့်လူသူစိတ်တောင့်တောကြောင့်မှနေတောကြောင့်မှနေလူသူစိတ်တောင့်လူသူစိတ်တောင့်တောကြောင့်မှနေတောကြောင့်မှနေလူသူစိတ်တောင့်တောကြောင့်မှနေ လူသူစိတ်သာသောကြောင့်မာတိလူသူစိတ်သာသောကြောင့်မာတိအဲတော့ကြောင့်နေနိုင်လို့ရှိရင်တော့သူအကောင်းဆုံးပါပဲရဟန်းတော်များအတွက်တော့လူနဲ့ဝေးတဲ့မြို့ရွာနဲ့ဝေးတဲ့တော့ကြောင့်မာနေရင်မမြင်သေးတာတွေမမြင်ရဘူးမကြားသေးတာတွေမကြားရဘူးအဲမျက်စိအေးနားအေးပေါ်တယ်သူချမ်းသာနေတာအခုဒီလိုကမ္မထာကြောင့်တော်မှတော်တော်ချမ်းသာနေတာပဲ ရာထဲမှာနေတာလဲဆိုတော့ရှင်ရာထဲမှာတော့တွေ့ကြရတယ်မြင်ရကြားရဆိုတော့ဒါတွေကသင်္ချမ်းသာစရာတွေလည်းမြင်ကြနေရတယ်ရှိတာဓမ္မနာကြောင့်လာနေတော့အဲ့ဒီအမြင်ကြားတွေတော်တော်သက်သာပါအကုန်လုံးမဟုတ်တော့မှတော်တော်သက်သာပါသက်သာရတာဟိုတော်ကြောင့်နေမှာသွားနေရင်တော့ဘူကောင်းမှာပေါ့ဒါကတော့ဒါအောင်မြတ်စွာဘုရားရဟန်းတော်များတော်ကြောင့်နေမှာနေပါတဲ့လူသူစိတ်တောင်းတော်ကြောင့်မှာနေအတိစိတ်ဒေသအာယောဘောအတိစိတ်ဒေသ လွန်မြတ်သော စိတ်လုံငန်း၌လည်းအာယောကောအမြဲအထုခြင်း၎င်းလွန်မြတ်သောစိတ်လုံငန်းသမထဘာဝနာဒီမှာတရပြန်လို့ချင်းသမထဘာဝနာပါပဲတော်တော်သမထတွေမဟုတ်မြတ်စွာဘုရားသာသနာဝိပဿနာလည်းပဲဒီရဲ့ထဲယူမှဖြစ်မှာရှင်နာတော်ကလည်းပါတိမောခေဇပါတိမောသီလဆိုရင်အိန္ဒိယသံဝရသီလတွေထဲယူရမယ်လို့တက္ကရာကဖွင့်ပါတယ်တက္ကရာ အစာအရအတိုင်းကြည့်သိရမယ်ဆိုတော့ပြည့်စက်တာလေးလည်းပြီးလာပဲပြည့်စည်လေးပါးကိုပြဝဲတဲ့ခါသုံးဆင်ញင်ပြီးသုံးဆောင်အောင်လဲဆိုတော့ဒါပေမဲ့အဲ့ဒီမှာလည်းအာဇီဝပါရိသုတိတာလည်းထည့်ယူပါတယ်အသက်မွေးဝမ်းကြောင်းပြည့်စည်လေးပါးသုံးဆောင်လဲဆိုတာလည်းအသက်မွေးမှုနဲ့ဆိုင်တာကိုစားရတယ်ဆိုတာအသက်ရှင်မှုနဲ့ဆိုင်တာပဲဝိရတာတွေလည်းပဲအဲ့ဒါချမ်းသာနေပြီးအသက်ရှင်မှုနဲ့ချမ်းသာမှုနဲ့တူတာဆိုင်နေတယ်ဒါကြောင့်အစာအရအတိုင်းကြည့်ပြီးပါဆိုတဲ့နေရာမှာ အပယ်မွေးမှုစင်ကြယ်တဲ့ပီလာလည်းထည့်ပြီးတော့ယူရမယ်လို့ထေရဆရာဖွင့်ပါတယ်ဒီမှာလည်းအဓိစိတ်တွေအဓိစိတ်တာဆိုတာတရရဲ့ကြံလို့ရှိရင်လွန်ကဲသောစိတ်သောသမာဓိပဲသမထကမ္မထကိုညွှန်ကြားပါတယ်ဝိပဿနာတည်းမှာပါဘူးဒါပေမဲ့လို့ရသော်ရသောသနာဝိပဿနာကလူရင်းပဲဒါတော့အဓိစိတ်တာသမထကမ္မထဆိုရင်ဖြင့်သမထကမ္မထရင်းခံပြီးဝိပဿနာဘာဝနာအထုတာလည်းတည်းထည့်ယူမှရှင်မှာဒါမှဒီ ဒီကထာဒီဩဝါဒနဲ့သုံးလင်သွားမယ်။ဒါကြောင့်ဒီစိတ်တွေစလွန်မြတ်သောစိတ်လုံးငါ၌လည်းအာယောကောအမြဲအထုတ်ခြင်း၎င်းမမထဘာဝနာဝိပဿနာဘာဝနာများအပြအထုတ်နေပါလို့လို့ဆိုလိုပါတယ်။တချို့က ဝိပဿနာကမ္မထာနေအပြည့်တင်ခြင်းတော့ဘယ်လိုရှုတာကဝိပဿနာမဖြစ်ဘူးသမထပဲမလုပ်ကောင်းဘူးဘာသာသိချင်းဒီလိုပြောကြတာသမထလည်းလုပ်ကောင်းပါပဲမြတ်စွာဘုရားအတိစိတ်တွေဒီမှာသမထကိုအရင်းခံပြီးဟောတာဝိပဿနာတော့တည်းရင်မဟုတ်ပဲဘူးဒါပေမဲ့လို့သမထအားထုတ်ရင်လည်းဝိပဿနာကဖြစ်သွားတာပါပဲသမထအားထုတ်ရင်သမထအာရုံပြုပြီးတော့ဖြစ်တဲ့စိတ်ကလေးတွေကိုရှုမိတော့အဖြစ်ပြမြင်ပြီးဝိပဿနာဉာဏ်နဲ့ဖြစ်ပြီးတော့သွားနိုင်ပါတယ် အတိစိတ်တေစလွန်မြတ်သောစိတ်လုံငန်း၌လည်းအာယောကောအမြဲအားထုတ်ခြင်း၎င်းစိတ်မြတ်လုံငန်းကြိုးပမ်းပါလေတဲ့စိတ်မြတ်လုံငန်းလည်းပဲမပြတ်ကြိုးပမ်းအားထုတ်ပါလေအဲဆိုရမယ်စိတ်မြတ်လုံငန်းကြိုးပမ်းပါလေစိတ်မြတ်လုံငန်းကြိုးပမ်းပါလေစိတ်မြတ်လုံငန်းကြိုးပမ်းပါလေ သိရသုံးနာသူပါပါလေဤ၆ပါးဖရာဆုံးမပဲဤ၆ပါးဖရာဆုံးမပဲဤ၆ပါးဖရာဆုံးမပဲဤ၆ပါးဖရာဆုံးမပဲအဲဒီအ၆ခုရှိတယ်ဩဝါဒသူ့ကိုဆွဆွဲညှင်းဆဲကင်းစေသူ့ကိုဆွဆွဲခြင်းကင်းပါစေညှင်းဆဲခြင်းကင်းပါစေဒါနှစ်ပုဒ်သူ့ကိုဆွဆွဲညှင်းဆဲကင်းစေ ကိုချင်းသီလလုံးဝလုံးစေဗာတိမောက္ခသံဝရသီလကိုချင်းသီလလူမှန်၅ပါးသီလပေါ့အဲ့ဒါတွေလုံးလုံးပြည့်ပြည့်စုံစုံလုံးညုံပါစေတဲ့အစာနိုင်လဲပင်ရဲ့တိုင်းရှိသာရအသုံးဆောင်နေသုံးဆောင်တဲ့အခါမှာလည်းအတိုင်းရှိနေပြီးပြီးတော့ဆင်ញင်ပြီးတော့သုံးဆောင်ပါတဲ့ဒါတော့ လူသူစိတ်တောင်းတောကြောင့်မှနေလူသူစိတ်တဲ့တောကြောင့်မှနေပါတယ်ငါကူစိတ်ညလုံငန်းကျိုးပါပါလေစိတ်ညလုံငန်းသမထပါဝိပဿနာဘာဝနာလုံငန်းနေတယ်မပြအားထုတ်ပါလေတဲ့6ခုအဲ6ပါးကဣတံဗုဒ္ဓနာသာသနာဣတံဤဒီကဤဣတံဤ6ပါးသည်ဗုဒ္ဓနာဘုရားရှင်တို့ဤသာသနာဆုံးမတော်ပါပေ၏လို့မြတ်စွာဘုရားကအခုပြောခဲ့တဲ့ဩဝါဒပါတိမောက္ခာရ၃ပါးကိုအဲဒီ

သာလဘိညာဘိညာ၆ပါးနဲ့ပြည့်စုံတဲ့ညာနာကြီးတဲ့ပဲတဲ့မခေါ်ရဘဲနဲ့သူ့လိုလိုသူ့ဝေးမိပြီးတော့နေတဲ့အစီဝေးအဲ့ဒီမှာမြတ်စွာဘုရားဒီဩဝါဒတရားတော်ဟောသည်တဲ့ဒါကြောင့်မို့ဒီဘောရလာခြင်းတွေကိုဩဝါဒပါတိမောင်လေးဆိုပြီးခုသမာဓိကနေရုနေညာပြင်နေပြီးမှပြုပြီးတော့အခါနာတွေပါလေကျင့်ပါကြပါလေသမာဓိကဒါလည်းကောင်းပါပါပဲ ဝိပရိညာစာပြလည်းတဲ့တုန်းကတော့36000 8000အဲ36000 8000တော့ယဟနာပုဂ္ဂိုလ်ကြီးအစည်းအဝေးမှာဒီဩဝါဒပါဒီမှာကိုဟောပါတယ်။နောက်လည်းပဲလာပြီလာွယ်တိုင်းရသော်ပြများဒီဩဝါဒပါဒီမှာဟုတ်ပဲဒီယဟန်တော်တွေကိုအဆုံးမဩဝါဒပေးနေမှာတထကထကပဲရိုးတယ်မရှိဘူးလားပဲပြီးတာပဲ။အဲဒါပထမဆုံးက ဒီဩဝါဒကိုဟောတဲ့အခါကလာနာတဲ့ပုဂ္ဂိုလ်တွေဟာအကုန်လုံးယဟနာတွေကြီးတယ်ပဲယဟနာမှာတာမယဟနာမှုဆက်လက်ပြီးယဟနာတွေဒါပဲမဲ့လို့အခုဒီထဲမှာအကျင့်တွေကြားတာကတော့တော်တော်ရေးကြည့်တာတွေကြားတာပါလေအဲဒါယဟနာပုဂ္ဂိုလ်တွေမှာဆိုရင်ဒါတွေဟာအကျင့်မူရတော့မလို့မလို့တော့ပါဘူးဒါပဲမဲ့လို့ဒီဟာတွေကကျင့်ကောင်းတဲ့ဟာတွေကျင့်ရမယ့်ဥစ္စာတွေဆိုတော့ဒါတွေပဲထပ်ပြီးတော့မြတ်စွာဘုရားဩဝါဒပေးတာဒါတော့ယဟနာမဖြစ်သေးတဲ့ပုဂ္ဂိုလ်တွေကသတိခါဖို့တွေ ဒီကျင့်တွေဟာအမှန်အလေးမြပြုပြီးတော့ကျင့်ဖို့ရပါပဲလေးမြပြုပြီးတော့ကျင့်သွားလို့ရှိရင်လည်းမိမိတို့လိုအပ်တဲ့ပယ်ပေးကလွတ်မြောက်တဲ့မေတ္တာပူတရားတွေကိုသင်ညာစွာရပါမယ်။ဒီအခါသင်ကြီးနဲ့နိဗ္ဗာန်ဆိုတာလည်းပဲနောက်ဆုံးကြလို့ရှိရင်မရပါမှာပါပဲ။ရာသမာရတခုရောက်ပြီးရပြီးတော့သွားလိမ့်မယ်။အဲဒီကြောင့်အာထုံနေကြပြီးတော့ငါတို့ယခုအာထုံနေရတာမြတ်စွာဘုရားကြီးအဆုံးအမဩဝါဒအတိုင်းအလုံးစုံသောအကုသိုလ်တရားတွေပယ်ရှားရမယ်ဆိုတဲ့အတိုင်းပယ်ရှားနိုင်အောင်လို့ကျင့်နေကြရတယ်။ အလုံးစုံကုသိုလ်တရားတွေပြည့်စုံအောင်သာလည်းပြည့်စုံအောင်လို့ရှိနေကြရတယ်။မိမိစိတ်ဓာတ်ကိုဖြူစင်အောင်လို့မြတ်စွာဘုရားကအထုတ်ပါလို့ဆိုတော့မိမိစိတ်ဓာတ်ဖြူစင်အောင်လို့လည်းပဲခါလဲမပြတ်မသက်စိတ်လေးစိတ်လေးလာပြီးတော့ရှုနေရတာ။အဲဒီတော့တို့တရားဆုံးမတဲ့အတိုင်းဩဝါဒတရားတွေကိုကျင့်သုံးနေရတာပဲလို့အချိန်တိုင်းအချိန်တိုင်းဟာအမှန်ကုန်ဝတ်သားစရာကောင်းပါလေ။ဝတ်သားစရာကောင်းပြီးတော့ကျိုးစားလည်းအထုတ်ကြ။အချိန်နဲ့ကုန်တော့ပါလေ။နောက်လက်ချင်းကကြတော့ ကြီးကကမ္မဋ္ဌာန်းကြီးကဥဒုဇာတာတရားဟောပါလိမ့်မယ်လို့နောက်တစ်ဘက်ကနောက်တည့်ရကြတော့ဟိုကဥတ္တဝရဆိုတာဓမ္မစရိယပါပဲအဲဒီကတရားဟောတွေပါလေတော်ပါတယ်သူကဟောပြရပေးတာဘုန်းကြီးဘုန်းကြီးကဝေပြီးတော့ဟောဘူးနေတော့တရားသိမ်းမှဒီဩဝါဒပါတိမောတရားတော်ယေဇာနာကမှာသားရသောဓမ္မသမဏကုသိုလ်ကစေရနာတို့၏သွန်အမှုပေါ်၏ဉာဏပရိသံပြောကောင်းတို့သည်